9564ခုပောတာတက္ကသိုလ်1360 1382ခုဘိုရဲလာပြီကျော်73ရက်ဒီနှစ်2021ခုမတ်လ17ရက်နေ့ပေါ့ဒီမှာတော့အဲ့မှာလည်းရည်ရှိ10ရက်နေ့32ကြိမ်မြောက်ဝိပဿနာလုံးပြီးတရားဟောကြားလာတာ 32ကြိမ်မြောက်တိုင်လာပြီ။ကျောင်းဦးဇင်းတို့ဝိပဿနာလုပ်ပြီးတရားဆိုပြီးနဲ့အညီမိမိတို့ကသန္တာကိုဆင်းရဲဒုက္ခလို့ခေါ်တယ်။ဆင်းရဲဒုက္ခတွေမှာလွတ်မြောက်ရအတွက်ဘောကြနာကြကြရဖြစ်တယ်။သန္တာကိုဆင်းရဲဒုက္ခမှာလွတ်မြောက်နိုင်ရန်တွေနာကျင်တစ်ခုအနေနဲ့ပိုင်းပိုင်းနိုင်နိုင်ရွေးချယ်တတ်တည်နားလည် ပုံလမ်းစဉ်အတိုင်းရှောင်လန်းကြရဖြစ်တယ်လမ်းစဉ်တစ်ခုဦးဇင်းတို့ဒါပြောနေကြဒီတရားပွဲမှာတော့အဓိကအခြေခံအပြင်ဝိတ္တုရိခုနှစ်ပါးဆိုတဲ့ကျင့်စဉ်ပေါ့ဝိတ္တုရိခုနှစ်ပါးဆိုတဲ့ကျင့်စဉ်ကိုပဲဒါဥတည်ပြီးတော့တော်ကောင်းများကလည်းဒီသူတော်ကောင်းတယောက်အနေနဲ့သန္တာဝဆင်းရဲဒုက္ခမှာလွတ်မြောက်ခြင်းနဲ့ဆိုဒီ ကျင့်စဉ်ခုနှစ်ပါးကိုအစဉ်အတိုင်းကျင့်ရမယ်လို့ဒီလိုမျိုးဒီနေ့ကနေပြီးတော့ဆွေဆွေမြင်းမြင်းနဲ့မှတ်သားထားကြရအောင်ဖြစ်ကောင်းမြတ်တော်ဝိသုဒ္ဓိခုနှစ်ပါးနံပါတ်1ဖြစ်တဲ့သီလဝိသုဒ္ဓိအရိကံဝစီကံတွေကိုသင်ကြအောင်စောင့်သိခြင်းအပြီးတဲ့ကြတော့စေတဝိသုဒ္ဓိဒီဝရဏအညီကြီးတွေကိစ္စခြင်းဖြစ်စိတ် စိတ်ဓာတ်စင်ကြယ်ခြင်းဒီဘက်မှာဘုရင်တို့ဥပ္ပဇာရသမာဓိနဲ့တကွာသမာပတ်၈ပါးရသည့်တိုင်အောင်ပေါ့အကျုံးဝင်နေသမထကမ္မဋ္ဌာန်းဒီသမထကမ္မဋ္ဌာန်းတွေကိုအားထုတ်လို့ဥပ္ပဇာရသမာဓိတော်၎င်းအဲသမာပတ်၈ပါးတဲ့ကတဘာဘာတော်၎င်း၈ပါးလုံးတော်၎င်းဒါရခဲ့ပြီဆိုတာစိတ်တော်ဝိသုဒ္ဓိဖြစ်ပြီအဲလိုစိတ်တော်ဝိသုဒ္ဓိဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးတော့ဒိဋ္ဌိဝိသုဒ္ဓိ ဒါခါတော့ပညာစခန်းကိုရောက်ပြီပေါ့သီလသမာဓိပညာမှာပညာစခန်းကိုစပြီးတော့တက်လှမ်းတယ်ဒါကတော့ဒိဋ္ဌိဝိတ္တုပိုင်းမှာယုတ်တေနန္ဒိနဉာဏ်မြင့်ကြီးစင်ကြယ်ခြင်းဆိုတဲ့ဒါနာမရူပပရိစ္ဆေဒဉာဏ်ပါပြီးတဲ့အခါကျတဆင်းတဲ့ပြီးတော့ဆိုယုတ်တေနန္ဒိကိုသိပြီဆိုတဲ့အခါ သူမိမိသိသိထားတဲ့တနည်းအားဖြင့်မိမိကိုယ်ပိုင်ညာနဲ့ထိုးတင်သိမြင်ထားတဲ့ယုတ်တရားနံတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိသိရင်ဆိုတဲ့ပြည့်ကြပရိကညာအဲဒီဘက်မှာတော့ဒါပြည့်ကြပရိကညာရတဲ့သူတော်ကောင်းတရားကခုနကံနဲ့ကံရဲ့အကျိုးအပေါ်မှာယုံမှမှုတွေမရှိတော့ယုံမှမှုတွေကိုလွန်မြောက်သွားဒါကတော့ကင်္ကာဝဒနာဝိတ္တုဝိတ္တုအာဖြင့်ကြည်ရင်ဒါ၄ခုမြောက် ဘေကင်္ဂဝေဒနာဝိသုဒ္ဓိကိုရပြီတဲ့သူတော်ကောင်းတယောက်ဒီအစဉ်တက်ပြီးဝိပဿနာကိုစပြီးတော့ဒီမှာ အာတိကအဲတော့ဒီဘိုင်းမှာစောစောကပြောတဲ့ဒိဋ္ဌိဝိသုဒ္ဓိဘိုင်းရမိမိတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်တွင်ပေါက်သိမြင်ထားတဲ့ယုတ်တရားနန္တရားကင်္ဂဝိဒနာဝိသုဒ္ဓိအရာမိမိရဲ့တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်တွင်ပေါက်သိမြင်ထားတဲ့အကြောင်းတရားအကျိုးတရားသို့ယုတ်တရားနန္တရားအကြောင်းတရားအကျိုးတရားတို့ဒီသင်္ခါရတရားတို့ဖြစ်တဲ့ တို့အတွက်ကြောင့်ထိုသင်္ခါရတရားစီကေဒါလက္ခဏာဤသုံးတန်ကိုတင်ပြီးတော့သက္ကမကဉာဏတတနာဝိတ္တုဒီပိုင်းမှာသမတနာဉာဏ်ဟာစလို့ဘုယုံနဲ့ဓမ္မသင်္ခါရတွေနဲ့တကွာအကြောင်းတရားအကျိုးတရားလို့ခေါ်တဲ့ယုံနဲ့ဓမ္မယုံနဲ့တရားတို့နဲ့အကြောင်းတရားအကျိုးတရားတို့ခေါ်တဲ့သင်္ခါရဓမ္မသင်္ခါရတရားတွေဤခဏမစဲတသက်သက်ဖြစ်ဖြစ်နေတာကိုကြည့်ပြီးတော့အနေစာမမြဲဘူးဖြစ်ချင်းပြချင်းတန်ချင်းပြနှိမ့်ဆက်နေတဲ့အကျိုးအတွက်ကြောင့်ဒါဆင်းရဲတွေဒုက္ခ အကြေကဲခိုင်မာနိတရာဖြင့်တည်ရမနေဘူးအစိုးမရဘူးဆိုရဲအနတ္တာဆိုလက္ခဏာကြီးသုံးတယ်တင်ပြီးတော့ဝိပဿနာစပြီးတော့ယူပါသုံးတယ်ခိုင်သမသနာဉာဏ်ကနေဥရိယပြဉာဏ်အနုပိုင်းတိရောက်လာပြီဆိုတာသတော်ကောင်းတရားစီမကမကဉာဏတတနာဝိတုဒ္ဓိဒါဘိုင်းမှာမကမကဉာဏတတနာဝိတုဒ္ဓိနဲ့ပြည့်စုံပြီမဟုတ်သည်မဟုတ်သည်နဲ့ဉာဏ်မြင်သင်ကြပြီဟောဒါဆိုတစင့်တက်ပြီးထိုဥပဒနာဉာဏ်တွေကိုအောက်ခဲ့ပြီးတော့အထုတ်လိုက်လို့ ဟိုတရားဘုရားညံအရင်မိုင်းကနေပြီးတော့ဟုတ်အနုလောမညံတိုင်အောင်သောညံနေပေါ့ဟိုတရားဘုရားညံအရင်မိုင်းပြီးတဲ့ကဘင်္ဂညံအပြက်တက်တက်ပဲမြင်မယ်ဘယညံအပြစ်တွေပဲဘယညံမှာကြောက်လာမယ်ပြီးတော့ကအာရိနဝညံမှာအပြစ်တွေရမြင်လာမယ်ပြီးတော့နေဗိဒာညံမှာညင်းငွေဒီနေရာမှာပေါ့ကြောက်တယ်ဆိုတဲ့ဘယညံ သင်္ခါရတရားတွေကိုဘင်္ဂညံပိုင်းမှာအပြတ်တက်တယ်ပဲတောက်လျှောက်ရှုနေတဲ့တကဘယညံပိုင်းမှာတံဝင်ကနဲ့ထိတ်လန့်လာတယ်တံဝင်ကနဲ့ထိတ်လန့်လာတယ်ကြောက်ရွံ့လာတယ်ပေါ့ဒီသင်္ခါရတွေကိုကြည်အဲ့တော့အဲ့မှာသင်္ခါရတွေကိုသိပြီးကြောက်ရွံ့လာတယ်ဆိုတဲ့ဒီဘယညံပိုင်းရောက်တဲ့သူတော်ကောင်းတရားပါဒီသင်္ခါရတရားတွေကိုကြောက်ရွံ့ရင်မလုပ်ရတော့အဲ့ကြောက်ချင်းကိုပယ်ဖို့အတွက်သူ့ကိုပဲပြန်ပြီးတော့အာယုံပြုရပြန်ပြီးရင်ဆိုင်ရတယ်ဒီသင်္ခါရတွေ ကြောက်တော့ကြောက်တာပဲကြောက်လို့ပြန်ပြီးတော့ရင်ဆိုင်ရတာကြောက်တယ်သင်္ခါရတရားတွေကတခါတည်းဘင်္ဂညာမိုင်းမှာတတဲတဲနဲ့ပြည့်နေတယ်အပြည့်တတဲပဲရှိတယ်ရှိသွားတဲ့အတွက်ကြောင့်သူ့ဘုံမှာစိုးရင် ထိတ်လန့်လာတယ်ဒီသင်္ခါရတရားတွေနဲ့တိဆောက်ထားတဲ့ဒီမိမိတို့ကဘဝစိုးရင်လာတဲ့အခါကျတော့ဒီကြောက်ရွံ့လာတဲ့ဆိုတဲ့တတိတံဝိကနဲ့ရှင်နဲ့ပေါ့ထိတ်လန့်မှုဖြစ်လာတယ်ထိတ်လန့်လို့ဗမာလိုပြောရင်တော့ စိုးရိမ်လို့ကြောက်လို့ကြောက်လို့ဆိုပြီးဒီပဲသွားလို့မရပြတ်သွားလို့ရှိရင်ဒီကြောက်ခြင်းဆိုတဲ့တရားကလည်းမလွတ်မြောက်ဘူးမိမိကြောက်နေတဲ့ဒီသင်္ခါရတရားတွေကလည်းမလွတ်မြောက်ဘူးဒါကြောင့်မလို့မိမိကြောက်နေတဲ့ဒီသင်္ခါရတရားတွေကိုဘုရားညင်မိုင်းမကြောက်တယ်ပေါ့။ဟိုထိတ်လန့်မှုကြောက်လန့်မှုစိတ်လာတဲ့ ကြောက်တဲ့အတွက်ကြောင့်သူတို့ကိုအရင်ဆန်ရသူတို့ကိုပြန်ပြီးတော့ဆင်အဲ့လိုပြန်ပြီးဆင်ញင်တဲ့အခါကျမှဘာဖြစ်လာတော့ဆိုတော့ဝိပဿနာဉာဏ်လေးအကောင်းလာတဲ့အခါအာရိနဝအပြစ်ကိုမြင်လာမယ်နေပိတာမြင်ွေလာမယ်ဘုဇိတုကမြတာဒုသင်္ကာရတရားတွေကလွတ်မြောက်ခြင်းလာမယ်ဟောလွတ်မြောက်ခြင်းလာတဲ့အခါခုနပြောတဲ့ပရိသင်္ခါဉာဏ်တစ်ခါပြန်ပြီးတော့သူတို့ကိုပဲဒီသင်္ခါရဓမ္မတွေကိုပဲပြန်ပြီးတော့ဒါ ဆင်ញင်သုံးသပ်လက္ခဏာကြီးတင်ပြီးတော့ဆင်ញင်သုံးသပ်နေရတာပဲအဲဒီကနေတစင်းတဲ့ပြီးသင်္ခါရုပ္ပကဉာဏ်ပြီးတော့အနုလောမဉာဏ်တိုင်အောင်ဒါအစဉ်အစဉ်ဝိပဿနာဉာဏ်တွေကရင့်ကျက်သွားမှာဖြစ်တယ်အဲလိုဝိပဿနာဉာဏ်အစဉ်ချင်းရင့်ကျက်သွားတယ်ဒီအထက်ပိုင်းဝိပဿနာဉာဏ်တွေကိုတော့ဒါပရိပဒဉာဏတတနာဝိတုဒ္ဓိဒါလို့ခေါ်ကျင့်စဉ်နာဉာဏ်မြင်အစဉ်ချင်းချင်းဟောတရားရပြီဆိုရင်တော့ဒီအနုလောမဉာဏ် တိုင်အောင်ဝိပဿနာကရင့်ကျက်သွားရင်တော့ဘက်ကဂေါတဝိညာဉ်ပြီးတဲ့ကမညာပုံညာကိုစိုက်မှာဖြစ်တယ်။မညာပုံညာကိုစိုက်ပြီဆိုတဲ့သူတော်ကောင်းတယောက်အနေနဲ့ကတော့ဓမ္မဒိဋ္ဌိဉာဏ်ပညာဖြင့်ဒါကိုယ်တိုင်မျက်မှောက်ဖြင့်သိမြင်ဒီအစဉ်ကိုတော့ဉာဏ်နိဗ္ဗာန်ကြောင့်ရရှိကြဖြစ်တယ် ဒါကြောင့်မိမိတို့ကသတ်မှတ်ပြီးလမ်းကြရအောင်ဖြစ်တယ်လို့အားလုံးဖြစ်တယ်အစဉ်တိုင်းကျင့်ရမယ်လို့နားလဲသဘောပေါက်ပြီးတယ်တကယ်လက်တွေပိုင်းရောက်လာတဲ့အခါကျတော့နံပါတ်1ဖြစ်တယ်ဒီတိရဝိတ္တုကစပြီးတော့ဒါကျင့်ကြံကြရအောင် အဲဒီလာဝိတ္တိကစပြီးတော့ဒီလာဝိတ္တိပိုင်းမှာအတူတကကြီးတွေဒကမကြီးတွေအတူ၅ပါးသီလအနိုင်၈ပါးသီလ၉ပါးသီလ၁၀ပါးသီလ။ဒါရဟန်းတော်များတော်တော်ဒါဒီလာကြီး၄ပါးလုံးကျော်။ဒါစောင့်ထိန်လိုက်လို့ရှိရင်ဒီလာဝိတ္တိဖြစ်ပြီ။ဒီလာတရားတွေစင်ကြယ်ပြီ။မဲလို့ဒီလာတရားတွေစင်ကြယ်ပြီဆိုတစင့်တက်ပြီခုနပြောတဲ့နံပါတ်1စိတ်တဝိတ္တိပိုင်းကိုကူးရ။အဲအဲစိတ်တဝိတ္တိပိုင်းမှာတော့ဒါ သမထကမ္မထံတနည်းအားဖြင့်သိက္ခာ၃ရပ်လို့ခေါ်လဲသီလသမာဓိပညာမှာဒါသမာဓိပိုင်းလို့ဘယ်လိုပြောလို့ရအဲ့ပိုင်းမှာတော့ဒါသမထကမ္မထံတွေကိုမိမိတို့ကအထုတ်ကြရအောင်ဖြစ်အဲ့ပိုင်းမှာလဲဦးဇင်းတို့ဒါဟောခဲ့ပြောခဲ့ပြီးပြီမိမိကြိုက်နေတတ်တဲ့ကမ္မထံကစပြီးကမ္မထံလေးတွေကိုအထုတ်လို့ရဦးဇင်းတို့ဒီမှာတော့အာနာပါနကနေစပြီးရှုခွက်လေးတွေပြောလာတာသမထကမ္မထံတွေစုံတလောက်ဖြစ်သွားပြီ။ အဲ့တော့ဒီသမဏကမ္မထာထဲမှာအကျုံးဝင်တဲ့ဓကမ္မထာကိုဒီကုတာဥစဉ်ဟောကြားစေဖြစ်တာပေါ့အဲ့တော့ဒီဓကမ္မထာဒီစိတ်တဝိတ္တုဘိုင်းအတွက်တော့ဒါဥပ္ပစာရတမာရိအတိတမာရိကိုဖြစ်စေသူကိုအခြေခံပြီးတော့ခုနဒိဋ္ဌိဝိတ္တုကိုကူးမယ်ဆိုရင်ဒါတမာဒိဋ္ဌိဉာဏ်ပညာနဲ့ယုံ nant ဓမ္မကိုထွန်းပေါက်သိမြင်နိုင်မှုအတရားဖြစ်အဓိကအဖြစ်ဒါယုတ်တရားကို တနည်းအားဖြင့်ယုတ်တရားကိုဒါစပြီးတော့ပရမတ္ထဉာဏ်မြင်စိုက်တဲ့အတိစပြီးတော့ရှုပွားသုံးတတ်ရအောင်အဲ့တော့ဒီနေရာမှာပညာစခန်းကိုဥပြီးဒီဓကမထံသုတ္တရာလက်ခကမထံလို့ဓကမထံလို့ခေါ်တဲ့သုတ္တရာတူဝါဝထံပေါ့ဒီဓာကြီးဓကမထံဒီဦးဇင်းတို့သီလသမารိပညာမှာသမာဓိနယ်ရဥပ္ပဆရာသမာဓိဒီဆိုင်အောင်အထုတ်နိုင်ပြီးတော့သူကနေတဆင့်တက်ပြီးပညာစခန်းကိုကူရမှာဖြစ်တယ်လို့ နားလည်ကြရ။ကောင်းပြီအဲ့တော့ဦးဇင်းတို့ဒီနေရာမှာဒီနေ့ဘာကိုဟောခြင်းလို့ဆိုတော့ပညာစခန်းကိုမိမိတို့ကကူးဖို့အတွက်သွားကြရမှာဖြစ်တဲ့အတွက်ပညာအကြောင်းလေးကိုဟောကြနာကြကြရအောင်။ဘာအကြောင်းကိုဟောကြမလဲ။ပညာအကြောင်းကိုဟောကြပါမယ်ဗျာ။ပညာအကြောင်းလေးကိုဟောကြနာကြကြရအောင်။အဲ့တော့ဦးဇင်းတို့ဒီခုကဒိဋ္ဌိဝိတ္တုတ္တိဘန္တိဒါတိလသမာဓိ ဟိုဝိတ္တုဒ္ဓိ9ပါးနဲ့ကြည့်ရင်3ခုမြောက်ဖြစ်တဲ့ဒိဋ္ဌိဝိတ္တုဒ္ဓိပိုင်းသီလသမารိပညာဆိုတဲ့တိခါ3ရက်နဲ့ကြည့်မယ်ဆိုရင်ဒါပညာတိခါကိုစပြီးတော့မိမိတို့ကရောက်ရှိလာတယ်ညာတပညာခန်းလေးကိုအကျုံးဝင်လာအဲ့တော့ဒီပညာဘိုင်းဖြစ်တဲ့အတွက်ကြောင့်ဦးဇင်းတို့ပညာနဲ့ပတ်သက်တဲ့သဘာဝလေးတွေကိုစပြီးတော့လေ့လာကြရအောင်အဲ့တော့ပညာဆိုတာဘာတော့ပညာဆိုတာဘာတော့ဆိုတော့ပညာဆိုတဲ့သဘောက ဧတာယပုဂ္ဂလောပဇာနာတိတိပညာဧတာယထိုပညာဖြင့်ပုဂ္ဂလောပုဂ္ဂိုလ်သည်ပဇာနာတိကောင်းစိုးနတံကြောင်းကျူးမံကိုဝေဖန်ပိုင်းချကိုယ်ကိုယ်ပြပြတိတတ်ပါပေ၏ဣတိတသမထိုကြောင့်ပညာပညာဟု၍တတပံကောင်းစွာမသွေမှတ်ထိုက်ပါပေတော့သတည်းသာဓုသာဓု သာဓုပါဗျာ။ဒါမင်းတို့ကပညာစခန်းကိုစပြီးတော့တက်လှမ်းတော့မယ်။စီးဘူးတော့မယ်ဆိုရင်သူတော်ကောင်းတယောက်ကဒီပညာရဲ့သဘော အတိတ်ပဲကိုဒါနားလည်ကြရအောင်။အဲ့တော့ဒီမှာဗာပြောထားတော့ပညာဆိုတာဘာလဲပညာဆိုတာထိုးပညာတရားပေါ့မိမိစီးဘူးလေ့လာထားတဲ့ဒီဉာဏ်ပညာတရားအဲ့ဉာဏ်ပညာတရားကဘာဖြစ်တော့အဲ့ဉာဏ်ပညာတရားဖြင့်ပုဂ္ဂိုလ်တ attva တဝတယောက်တည်း အာကောင်းစုနှစ်တန်းဒါကတော့ကောင်းတယ်ဒါကတော့မကောင်းဘူးဒါကတော့အကြောင်းဒါကတော့အကျိုးအဲ့လိုကောင်းစုနှစ်တန်းအကြောင်းကျိုးမှန်ကိုဝေဖန်ပိုင်းခြားပြီးတော့သိနိုင်အဲ့လိုဝေပိုင်ပိုင်းခြားပြီးတော့ကွက်ကွက်ပြားပြားနဲ့တိတိုင်တဲ့အတွက်ကြောင့်တဲ့ဒါကိုပညာလို့ခေါ်တယ်ဒါပညာကသဘောလေးဒီလိုနားလည်ထားရအောင်တော်ဦးဇင်းတို့ဒီနေရာမှာပညာဒီ ဒါတတ္တဝါတွေအလုံးအင်မတန်မှအခရာကြတယ်အရေးကြီးတယ်ဒီလိုလေးလဲဦးဇင်းတို့နားလဲသိချင်အဲ့တော့တကယ်ကြီးတွေလောကမှာပဲကြည်ပေါ့ပုဂ္ဂိုလ်တဦးတယောက်ဒီပညာတတ်ပြီးဆိုလို့ရှိရင်သူပုဂ္ဂိုလ်အတွက်တမှုဝမ်းကြောင်းကစားပြီးလွယ်ကူတဲ့သဘောရှိချွေးနဲ့မရင်အောင် ပညာရှိကြတဲ့ပုဂ္ဂိုလ်ဒီတက်တောင်တက်တာနဲ့အတမှုဝမ်းကြောင်းပြုရဒါတွေအားလုံးဒီဒါပညာကစွမ်းရည်ပဲအကြောင်းမလို့ပညာဒီတတ္တဝါတွေအတွေ့ဒါယတနာပဲပညာဒီယတနာပဲအဲ့တော့ဒီနေရာမှာနောက်တကတတ္တဝါတူတယောက်ဒီဦးဇင်းတို့အထူးသဖြင့်လူသားတွေကိုကွက်ပြီးပြောကြမယ်လူသားတယောက်ဒီလူသားပိတဖို့အတွေ့ဒါပညာဒီအရေးကြီးဆုံးပဲ ပညာဥသိမှု မရှိရင်ပညာအကုတ်မပါခဲ့ရင်ထိုပုဂ္ဂိုလ်သည်ဒါပကုံးနံပါတ်ကြားကိုခေါင်းပေါက်နေပြီမယ်ဒါလူလို့ခေါ်ဖို့ရန်တော်မှာဒါမထိုက်တန်ဘူးဒါကြောင့်မလို့ဦးဇင်းတို့စာပေတွေတက်ကတော့ဗာပြောထားတော့ဆိုတော့မေထုံမီအိဆာလို့ယောက်ျားတဲ့နွားမှာသိပညာတတဘာနွားထက်ပူတာသိပညာချို့ကြီးက လူမိုက်ကောင်ထိုယောက်ျားကိုငါဟုဆိုရာဆိုတာဒါတို့တကကြီးဒီကမကြီးကြားဘူး။တော့ပညာရဲ့သဘောလေးကဦးဇင်းတို့ဘကုန်းတပံကြာခေါင်းပေါက်တဲ့ပုံကိုယ်ကြီးဒါလူလို့တော့ခေါ်နေတာမှန်ပြီမဲ့တဲ့။သိပညာတတပါပညာအသိပညာတတ်ပညာဆိုတာမပါခဲ့မိထုံမိမဲအိမ်မဲစားမဲဒီသုံးမျိုးလောက်ပဲသိရင်တော့ဒါက မေတုံမီအိတ်စားလို့ယောက်ျားတဲ့နွားမှာဟောယောက်ျားတယောက်လည်းပဲမေတုံမီမဲ့အိတ်မဲ့စားမယ်ဟောနွားတကောင်လည်းပဲထို့တူပဲတိစ္ဆာန်တကောင်လည်းပဲမေတုံမီမဲ့အိတ်မဲ့စားမယ်ဒီဟာကတော့ဒါတတဝါထက်မပူတော့ဒါလုပ်ငန်းတွေမျှတာဖြစ်အဲ့လောက်ပဲသိပြီးတော့အဲ့လောက်နဲ့တင်ဘဝတစ်ခုကိုအဆုံးတတ်မယ်ဆိုရင်တဲ့ထိုပုဂ္ဂိုလ်မျိုးသည် မေတုံမီအိဇာလို့ယောက်ျားတဲ့နွားမှာသိပညာတတပါနွားထက်ပူတာအဲ့ဒီယောက်ျားနဲ့နွားရှင်ပြီးတော့ကြည့်လိုက်လို့ရှိရင်နွားထက်ပူတာယောက်ျားမှာအသိပညာလူသားတယောက်မှာအသိပညာလေးပဲပူတာကျန်တဲ့မေတုံမီမဲအိမဲစားမဲဒီဟာလေးကအတူတူပဲအဲဒါပေမဲ့အဲ့သိပညာတတပါနွားထက်ပူတာသိပညာချို့ကြီးကပုဂ္ဂိုလ်တဦးတယောက်လူသားတဦးတယောက်မျိုးသားပဲဖြစ်ဖြစ်မျိုးသမီးပဲဖြစ်ဖြစ်အသိပညာအတတ်ပညာမဲ့သွားပြီ အသိပညာတတ်ပညာမဲ့သွားပြီထိုပုဂ္ဂိုလ်ကသိပညာချို့ကြီးကလူမိုက်ခေါင်ထိုယောက်ျားလူမိုက်ဖြစ်သွားတယ်လူမိုက်စင်းဝင်သွားသိပညာတတ်ပညာချို့တက်တယ်အဲလူမကံထိုယောက်ျားနွားထုဆိုရနွားလိုတော့ခေါ်လိုက်တယ်လူလိုတော့ခေါ်လိုက်တယ်အဲ့တော့လူကတန်ဖိုးသည်တို့တကကြီးတကမကြီးဒီစာပေလေးအရာဦးဇင်းတို့ထောက်ဆကြည့်မယ်ဆိုရင်ပညာသည် လူကတန်ဖိုးဗါတယ်တော့ ပညာဒီလူဤတန်ဖိုးပါဗျာသို့တော်ဦးဇင်းတို့ဟိုဒီဒီကနေ့ကသုတ်တံများအရာဆိုရင်တော့ဒါသီလနဲ့ပညာသီလနဲ့ပညာဒီလူရဲ့တန်ဖိုးပဲအဲ့တော့ဒါဒီလည်းပဲဦးဇင်းတို့အခုဒီဒေသနာတော်တွေနဲ့ဆက်ကြည့်ဒါအတူတူပါပဲအခုဒီမှာတော့ပညာကိုဦးဇင်းတို့ကအဓိကအည်စုပြီးတော့ပြောတဲ့အခါကျတော့ပညာဆိုတာပညာရဲ့နီးစွာသောအကြောင်းကိုကြည့်လို့ရှိရင်တမာတိပဋ္ဌာနံတဲ့တမာတိဒီနီးစွာသောအကြောင်းပဲ အဲ့တော့တမာရရှိမှပညာဆိုတာဖြစ်လာနိုင်တည်ကြည်မှုဓာပညာတစ်ခုအသိပညာတစ်ခုကိုလေ့လာတယ်စွဲစွဲမြဲမြဲနဲ့တည်တည်ကြည်ကြည်နဲ့လေ့လာမှဒါထိုနယ်ပင်မှာကျွမ်းကျင်တဲ့ပုဂ္ဂိုလ်တရားဖြစ်နိုင်တယ်ရောက်မလို့ပညာရဲ့နှိစွာသောအကြောင်းကို ပြောပါဆိုရင်ဓမ္မတိအဲ့တော့ဒီတမာရရှိမှပညာဖြစ်နိုင်တယ်လို့ဒီလိုနားလည်ရတယ် ဒီလိုဆိုလို့ရှိရင်ဒီတမာတိကောင်ကိုဘယ်ပေါ်မှာခြေလိုက်အခြေခိုင်းလဲအခြေတည်လဲလို့မေးတဲ့အခါကျသီလပေါ်မှာအခြေတည်သီလတည်ဥသောမြေပေါ်မှာယက်တည်ပြီးတော့ထူထောင်ပါမှထူတမာတိကလည်းဒါခိုင်ခံတဲ့တမာတိမျိုးဖြစ်အတုဒ္ဒသီလောဒုပညောစိတ်ကြည်ကကနဝိန္ဒတိအတုဒ္ဒသီလော မစင်ကြဲသောသီလရှိတဲ့ပုဂ္ဂိုလ်ရဲ့စိတ်တည်စိတ်ဓာတ်တွေဒီဝိခိတပြန့်ကျဲပြီးတော့နေတယ်ဟောဒီလိုလားပြန့်ကျဲနေတယ်တမာတိမဖြစ်ဘူးပေါ့အဲ့တော့ ဒီနေရာမှာတမာတိဒီပညာရဲ့အကြောင်းဖြစ်တယ်ဆိုပေမဲ့သို့တမာတိရဲ့အခြေခံအကြောင်းရသည်လေသီလတရားသာဖြစ်တယ်။ဒါကြောင့်မလို့လူဘောင်ရဲ့တန်ဖိုးကိုပြောပါလို့ဆိုရင်သီလနဲ့ပညာပဲဘာနဲ့ပါတော့သီလနဲ့ပညာပါပဲဗျာ။သီလနဲ့ပညာဒီလူဘောင်ရဲ့တန်ဖိုးဖြစ်တယ်။အဲလူဘောင်ရဲ့တန်ဖိုးတွေမှာဒီနေရာမှာဦးဇင်းတို့ဒါပညာကိုအမွန်းတက်ပြီးတော့ဒါဦးတီးပြီးတော့ဒါဟောကြစို့။အဲ့တော့စောစောကပြောတဲ့ ဘဂုံတပ္ပဇာခေါင်းကြောက်ခေါင်းပေါက်တဲ့ပုဂ္ဂိုလ်ချင်းတူပေမဲ့အသိပညာအတတ်ပညာတွေချို့သွားပြီဆိုလို့ရှိရင်ထိုပုဂ္ဂိုလ်ဟာဒါလူလို့တော့မခေါ်တတ်တော့ဘူးငါတဲ့မပူတော့သတိဉာဏ်နေတဲ့မပူတော့ဘူးဘယ်လိုပြောလို့ရကောင်းပြီဒါတိပညာရဲ့တန်ဖို့ဒါကြောင့်မလို့ဦးဇင်းတို့ပညာဆိုတာဦးဇင်းတို့အားလုံးတန်မိုးထားပြီးရှိဘူးကြရအောင် နောက်ဒီပညာသည်ပင်လျင်စောစောကပြောတဲ့ကြောက်စရာလန့်စရာစိုးရင်စရာပူဆွေးစရာဆိုတဲ့ဒီဘဝဒုက္ခတဏ္ဍရဒုက္ခဒီဒုက္ခနယ်ပယ်တိတိကလည်းလွတ်မြောက်နိုင်တာဒီပညာတိတာလေးလွတ်မြောက်ဒါကြောင့်မလို့ဦးဇင်းတို့ပညာကိုပမာပေးတဲ့အခါမှာပညာကဘာနဲ့တူလို့လို့မေးတဲ့အခါကျတော့သမုဒ္ဒရာထဲမှာဖြတ်ပြီးတော့ ထုနေတဲ့သင်္ဘောကြီးတွေဆိုကြစို့အဲ့ဒီသင်္ဘောကြီးတွေမှာဆိုတာပညာဒီဘာနဲ့တူလို့ဆိုတော့ပဲ့နဲ့တူလေဟောနောက်တကဦးဇင်းတို့ဝရိယဝရိယကတော့ဦးဇင်းတို့ဒါဒီသင်္ဘောကြီးကိုဒါရွေလျောသွားဒါလုတ်ပေးနိုင်တဲ့အင်ဂျင်စက်ကြီးနဲ့တူပါပေါ့။ဟောဦးဇင်းတို့ဗမာစကားတကြောင်မလို့ဆိုရိုးရှိ ကံဉဏ်ဝရိယဆို၃ပါးဒီကံဉဏ်ဝရိယဆိုတဲ့၃ပါးစုံလာရင်ဒါပုဂ္ဂိုလ်တယောက်ဒီဖြစ်တဲ့ဖြစ်တိုက်တဲ့တိုးတက်မှုတွေအောင်မြင်မှုတွေလွတ်မြောက်မှုတွေငြိမ်းချမ်းမှုတွေဒါတွေအကုန်လုံးရနိုင်တာပဲအဲ့တော့အဲ့ဒီကံဉဏ်ဝရိယဆိုတဲ့၃ပါးမှာကံဦးဇင်းတို့လူသားအတွက်ကြည့်ကြမယ်ဆိုကံရဆိုရင်ဒါ အတိတ်ဘဝကကုစုကံကြောင့်လူဘဝကိုရောက်လာတာဖြစ်တဲ့အတွက်ဒါကံရကတော့ဒါဦးဇင်းတို့ကပြည့်စုံအဲ့တော့ညာနဲ့ဝရိယညာနဲ့ဝရိယမှာဝရိယတော့သိပြီးတော့ကောင်းတယ်ကြိုးစားအားထုတ်မှုဒါပေမဲ့ညာမပါညမပါရင်ဘာဖြစ်မလို့စောစောကသမုဒ္ဒရာထဲမှာပြက်ပြီးတော့မောင်းနေတဲ့သင်္ဘောဤတစီအင်ဂျင်ဘလောက်ပဲကောင်းတယ်ပြောပြောဝရိယစိုက်ထုတ်မှုတည်ဟုဆိုအင်ဂျင်ကဘလောက်ပဲကောင်းတယ်ပြောပြော ထိနေရကိုယ်စရာပဲ့မပါရင်အဲလိုရန်ပန်းနိုင်ကိုတို့တကကြီးဒီကမကြီးရောက်နိုင်ပါမလားမရောက်နိုင်ပါဘူးဖေဟာလိုရပန်းနိုင်ကို မရောက်ဘူးအဲ့တော့ဒီဟာဒီတိတ်ပြီးတော့ရည်ကြည်တယ်ဦးဇင်းတို့မိမိတို့လိုချင်တဲ့ဆင်းရဲမှုဆိုရင်တော့ကတွေဒီတရားတွေကကျော်လွှားလွန်မြောက်ပြီးတော့တကယ်ချမ်းသာစိတ်ချမ်းသာမှန်အငိမ့်တဲ့နိဗ္ဗာန်ကို ကိုရကျင်တယ်ဆိုတဲ့သူတော်ကောင်းတွေအတွက်ဒီပညာဒီသိပြီးတော့မှအရေးကြီးတယ်လို့ဒီလိုလေးဒါသဘောပေါက်ထားရအပညာဒီသိပြီးတော့အရေးကြီးတယ်ဒါကြောင့်မလို့ဦးဇင်းတို့ဒါအခုဒီသီလသမารီပညာဆိုတဲ့သိက္ခာ၃ရက်ပိုင်းမှာပညာပိုင်းကိုရောက်လာတဲ့အခါမှာပို့ပြီးတော့မိမိတို့ကဒီဘိုင်းမှာတဲ့တဲ့ဝင်နဲ့ပညာအကြောင်းကိုနားလည်ပြီးတော့လေ့လာကြရမှာဖြစ်တယ်။ဟောငါတို့လုပ်နေတဲ့အလုပ်တွေဒီလူပိတာဖို့ လူပိတမို့တွေမကဘူးတခါတဆင့်တက်ပြီးဒီဘဝဒုက္ခတဏ္ဍာဒုက္ခတွေကလွတ်မြောက်ဖို့ဒီပညာတရားကငါတို့ကိုစောင့်ခြင်းပေးတော်မှာဖြစ်တယ်လို့ဒီလိုနားလည်ရသို့တော့တခါလေမှာဦးဇင်းတို့အကြောင်းအရာတစ်ခုကိုလေ့လာတဲ့အခါစန့်ကျင်ဘက်အရာဝတ္ထုတွေနဲ့ရှင်တွဲပြီးတော့ကြည့်လို့ရှိရင်ပို့ပြီးတော့နားလည်တွေ့တဲ့သဘောရှိတယ် နားလည်လို့တဲ့သဘောရှိဒါဦးဇင်းတို့ဒီမှာလည်းပဲပညာပေါ့ပညာအကြောင်းကိုလေ့လာတော့မယ်ဆိုရင်ပညာအကြောင်းကိုပြောကြတော့မယ်ဆိုရင်သူ့ရဲ့စန့်ကျင်ဘက်သူ့ရဲ့စန့်ကျင်ဘက်ကိုဦးဇင်းတို့ကနားလည်ပြီးတော့ရှင်ထိုးပြီးတော့ကြည့်လို့ရှိရင်ပညာကပို့ပြီးတော့ယုံလုံးကြွပြီးတော့နားလည်တွေ့တော့ကပညာရဲ့သဘောကစောစောကပြောသလို ပုဂ္ဂိုလ်တူတယောက်ကိုကောင်းဆုံးနတန်ကြောင်းကျိုးမှန်ကိုဝေဖန်ပိုင်းခြားပြီးတော့သိတဲ့ဒီပညာကြောင့်ပုဂ္ဂိုလ်တူတယောက်ဒီကောင်းဆုံးနတန်အကြောင်းအကျိုးတွေကိုကွဲကွဲပြားပြားနဲ့ဝေဖန်ပိုင်းခြားပြီးသိတတ်တဲ့အတွက်ကြောင့်ဒါပညာလို့ခေါ်။ဟောတစ်ဖက်ကအဲ့ပညာရဲ့ဆန့်ကျင်ပဲဦးဇင်းတို့မောဟဗါတဲ့တော့ပညာရေးဆန့်ကျင်ပဲမောဟပါဗျာ။အဲ့တော့မောဟဆိုတာဘယ်လိုသဘောရှိလဲ။မောဟဆို မောဟဆိုတာဘယ်လိုသဘောရှိရဆိုမောဟဆိုတဲ့သဘောကမုံရှတိတိမောဟတွေ့ဝေတတ်ဘာဖြစ်တာမောဟဒီတွေ့ဝေတတ်ပါတယ်ဗျာမောဟဒီတွေ့ဝေတတ်တယ်မုံရှတိတိမောဟမောဟဆိုတာတွေ့ဝေတတ်တဲ့သဘောရှိအဲ့တော့တွေ့ဝေတတ်တဲ့အတွက်ကြောင့်တွေ့တွေ့ဝေဝေဖြစ်နေမယ်ဆိုရင်ထိုပုဂ္ဂိုလ်တယောက်တဏ္ဍာမှာဉာဏ်ပညာမဖြစ်ထွန်းနိုင်တော့ဒါကြောင့်မလို့ဦးဇင်းတို့ဒီကလေးမှာ တွေ့ဝေးနေလို့ရသလားတွေ့ဝေးနေလို့မရပါဘူးဗျာတွေ့ဝေးနေလို့မရဘူးဒါဦးဇင်းတို့အားလုံးနားလည်ဖို့လိုတယ်ကောင်းပြီဒါကမောဟရဲ့သဘော မောဇတိတိမောဟတွေ့ဝေးတတ်လို့မောဟနောက်အဲ့မောဟကိုထပ်ပြီးတော့အတိတ်ပဲနားလည်အောင်ဦးဇင်းတို့သူ့ရဲ့လက္ခဏာလေးကိုကြည့်သူ့ရဲ့လက္ခဏာလေးကိုကြည့်တဲ့အခါကျဘာပြောတာတော့မောစိတ်တတအန္တဘာဝလက္ခဏောအန္တဘာဝလက္ခဏောဒီစကလုံးလေးအဲ့တော့ မောစိတ်တတအန္တဘာဝလက္ခဏောမောမောတိမောဟဆိုတဲ့တရားအဲမောဟဆိုတဲ့တရားကစိတ်တတစိတ်အန္တဘာဝလက္ခဏောအန္တဘာဝကန်းတော်ပြုလုပ်တတ်တယ်ဆိုလိုရင်းကဘာပြောတာလုံးဆိုတော့အမှန်တွေကိုမဝေခွဲနိုင်အမှန်အမှန်ကိုခွဲခြားမသိနိုင်မောဟရဲ့သဘောအကုန်လုံးကန်းသွားတယ် ကန်းသွားရဲဆိုတော့ဆိုကြပါစို့မျက်စိအမြင်ကန်းနေတဲ့ပုဂ္ဂိုလ်တယောက်ဒါအကောင်ဆိုလည်းမသိတော့ဒီဟာဒီလမ်းမှန်ဤဒီဟာဒီလမ်းမှားဤဒါမခွဲခြားနိုင်တော့မသိတော့ဘာဖြစ်လို့လုံးမေးတဲ့အခါကျတော့ပညာမျက်စိကန်းသွားပြီဘာမျက်စိကန်းသွားတော့ပညာမျက်စိကန်းလို့ပါဗျာပညာမျက်စိကန်းသွားတဲ့အခါကျတော့ကောင်းအဆူအကြောင်းအယူဝေဖန်ပိုင်းခြားနိုင်ဝင်မရှိတော့ဝေဖန်ပိုင်းခြားနိုင်ဒါကြောင့်မလို့ဒါဒီ မောဟလို့ခေါ်တဲ့တတ္တဝါတွေရဲ့စိတ်ကိုကန်းအောင်အတိစိတ်မှာအမှန်တရားတွေနဲ့ဝေးသွားအောင်ပြုလုပ်ထက်တာပေါ့မောဟလို့ခေါ်။နောက်ဒီမောဟဒီတူးတက်တဲ့ဗလားဆိုတော့မဟုတ်ဘူး။ဒါကြောင့်မောဟကိုလစ်လာတဲ့အခါကျတော့အင်မတန်ကြောက်စရာလေးကောင်း။အဲ့တော့မောဟကိုဦးဇင်းတို့ ဟိုးကမလတုတ်ဆိုတဲ့တုတ်တန်တစ်ခုနဲ့ရှင်တွဲပြီးတော့လေ့လာလို့ရှိရင်တော့ဒါမောဟရဲ့အကြောင်းကပိုးပြီးတော့ဒါနားလေရပိုးပြီးတော့ရှင်းလင်းတော့အဲတော့ကျွန်တော် အင်္ဂုတ္တရနိကေအထက်ကနိပတ်ရှစ်ခုမြောက်ရှစ်ခုရှစ်ခုစုထားတယ်အထက်ကနိပတ်မလတုတ်ဆိုတာရှိမလတုတ်ဆိုတာဘာပြောလဲမလဆိုတာအညစ်အကြေးပဲဗါတဲ့တော့မလဆိုဒီမှာအညစ်အကြေးပါဗျာ အဲ့တော့အမှအညစ်အကြေးတွေပေါ့ဘုရားရှင်ကစုပြီးတော့ပြောထားတဲ့အခါမှာအညစ်အကြေး၈မျိုးဒီတုတ်တံမှာပေါ့ဒါအတ္တကနိဗ္ဗာန်မှာအညစ်အကြေး၈မျိုးဒီလိုမျိုးဒါဘုရားရှင်ကဟောပြထားတာအဲ့အညစ်အကြေး၈မျိုးထဲမှာအာဒေဇာအာဒေဇာယမလောဘိကဝေမန္တာဒါနံပါတ်1အညစ်အကြေးဘာပြောတာလဲဆိုတော့အာဒေဇာယမလာဘိကဝေမန္တာ ဂါရမန္တန်ဒီအတွေ့တဲ့အညစ်အကြေးကိုပြောပါဆိုရင်အတ္တဇာယမတရေစေခြင်းရွတ်အံတရေစေမှုပြုမထားတဲ့ဂါရမန္တန်ဒီတနည်းအားဖြင့်ရွတ်အံတရေစေခြင်းမပြုခြင်းဒီဒါဂါရမန္တန်တွေကဒါအညစ်အကြေးပဲအဲ့တော့တို့တကကြီးတကမကြီးတကလည်းအနေကကင်းညင်နေဆိုပြီးတော့ဘုရားကုံတော်လေးတွေဂါရာလေးတွေမန္တန်လေးတွေမဆောင်ကြဘူးလား ဆောင်ကြပါတယ်ဖေဟာအဲ့လိုဆောင်လို့ရှိရင်ဂုဏထပြီးတော့ဆောင်လို့ကတော့ရမလားအဲ့လားစွမ်းမထက်တော့ဟုတ်ပလားသူကအမြဲတမ်းရွတ်ဖတ်တရေစဲနေရတာဘာလို့နေရတာအမြဲတမ်းရွတ်ဖတ်တရေစဲနေရပါမယ်ဖေဟာအမြဲတမ်းရွတ်ဖတ်တရေစဲနေရတာအဲ့လိုမှရွတ်ဖတ်မတရေစဲဘူးခုလိုအန်ရေကြုံပြီဟေးဘေးကြုံမှပြီးတော့ဗုဒ္ဓဗုဒ္ဓလုံးုံနေတော့ရမလားမရနိုင်ပါဘူးဖေဟာအဲ့ဒါဂါရမဏန်ဆိုတော့ကိုက အမြဲတမ်းရွတ်ဖတ်တရေစေထားရွတ်ဖတ်တရေစေထားမှုမပြုလို့ရှိရင်ဘာဖြစ်လာတော့ဆိုတော့အဲ့ဒါဒီဂါရမဏန်ရဲ့အငြိကြီးဖြစ်သွားအငြိကြီးဖြစ်သွားရဆိုတော့အမပစ္စည်းတကုအငြိကြီးတွေဆုံးသွားပြီဆိုရင်ဒါအရင်ကြီးအတုံးမတည့်တော့သုံးမတည့်တော့တဲ့သဘောရှိအဲ့တော့အမြဲတမ်းကိုယ်မှာရှိနေတဲ့ပစ္စည်းကိုကောင်းကောင်းမွန်မွန်နဲ့စွန့်ရည်ထက်နေစေခြင်းရင်ကိုကဘာလို့ဆိုသူ့ကိုအမြဲတမ်းအငြိကြီးတွေကင်းနေအောင်ဒကမကြီးတွေဒကာကြီးတွေမိမိတို့လက်ဝတ်ယန္နာလေးရှိတယ်အငြိအကြီးအစွန်းအထေခံသလား မခံပါဘူးဗျာမခံဘူးအမြဲတမ်းအဲ့ပစ္စည်းလေးတွေတသားသားနဲ့ဟုတ်ပလားအဲ့ဒီသဘောပဲအငြင်းကြီးကင်းစင်အောင်ဆိုလို့ရှိရင်မိမိတို့စောင့်ထားတဲ့ဂါထာတွေမန္တန်တွေရှိခဲ့ရင်ဒကာကြီးရှိလားဂါထာတွေမန္တန်မရှိပါဘူးဗျာကဲဒါအဲ့လိုဂါထာတွေမန္တန်တွေရှိခဲ့ရင်ဘာလို့ရအောင်ဆိုတော့အမြဲတမ်းရွတ်ဖတ်တရေစေပြီးနေရတယ်ဘာလို့နေရတယ်အမြဲတမ်းရွတ်ဖတ်တရေစေနေရပါတယ်ဗျာအဲ့လိုရွတ်ဖတ်တရေစေနေ ဘာမှရုပ်ပတ်တရေစင်နိုင်မှာဒုက္ခရမန္တန်ဒီကစွန့်ရင်ထက်တာတဲ့အညစ်အကြေးကင်းစင်ပြီးတော့စွန့်ရင်ထက်အဲ့တော့ပြောချင်တာဒီညမှာအညစ်အကြေးကဘာလဲဆိုတော့ရုပ်ပတ်တရေစင်မှုမပြုတ်ခြင်းဒီဒါဂါရမန္တန်တို့ရဲ့အညစ်အကြေးပဲတဲ့ဒါနံပါတ်1အညစ်အကြေးဟောနောက်တစ်ခုအနုဋ္ဌာနမလာဘိကဝေကရာ ဩဒါဘာပြောတော့ဆိုအနုဒ္ဒနာအနုဒ္ဒနာမလာဘိကဝေကရာကရာအိမ်အိမ်ရဲ့အငြိကြီးကိုပြောပါဆိုရင် အနုဌာနာအနုဌာနာလုံးလိုက်ကျိုးကို အာထုံမှုမရှိခြင်းသည်အိမ်ရဲ့အငြိအကြီးပဲတဲ့ဘာရဲ့အငြိကြီးတော့လုံးလမကြိုးစားခြင်းသည်အိမ်ကြီးအညစ်အကြေးအညစ်အကြေးပါဗျာအေးလုံးလကြိုးကိုအာထုံမှုမရှိခြင်းသည်အိမ်ရဲ့အငြိအကြီးပဲတဲ့ဟုတ်တာပေါ့တခါကြီးဒီတက္ကမကြီးဒီ အာမိမိတို့အိမ်မှာဒါလည်းအိမ်မှာရှိတဲ့လူတွေကအကုန်လုံးဒါလည်းလုံလကျိုးဖို့အထောက်မှုကမရှိဘူးအဲ့အိမ်မှာရှိတဲ့ပစ္စည်းတွေကဒါလည်းဘယုဘယဲနဲ့ဒါလည်းအဲ့အိမ်ကြီးကရှုပ်သွားပြီးတော့အညစ်အကြေးဖြစ်မနေဘူးလားဖြစ်နေပါတယ်ဖေဟာအာတော့ဒကာကြီးတွေနဲ့စာရင်ဒကမကြီးတွေကပို့ပြီးတတဲကိုမသိလိမ့်မယ်ထင်တယ်ဟုတ်ပလားအဲ့ဒီမှာပစ္စည်းတွေရှုပ်သွားနေပြီဆိုတာဒကာကြီးဒကမကြီးတွေဟမ်အာဟိုဦးဇင်းတို့ အမျိုးသမီးတွေရဲ့အိမ်အောင်ရှင်အမျိုးသမီးတွေကမရခဲ့ခြင်းအထက်မှာအိမ်တွင်းမှုထုတ်သိမ့်ထုတ်သေးကြမိစ္ဆာမမလျော်အောင်ဖြန့်ချီပြင်းရမမှုဝင်ငါးစုအိမ်တွင်ကြည့်ရစွာဆိုတဲ့အဲ့မှာပြင်းရမမှုဆိုတာမပါဘူးလားပါပါတယ်ခင်ဗျာအဲ့ကျင့်ကြံတခါလေမိမိကလုံလကျိုးကိုအထုံးမှုကမရှိဘူးဆိုအဲ့အိမ်ကမှလားအငြိအကြီးပဲအိမ်ကအငြိအကြီးပဲ နောက်တစ်ခုပေါ့ခုနလိုပေါ့အိမ်မှာခုနလိုအိမ်ဆိုတဲ့သဘောကပစ္စည်းသင်္ကာလတရားတွေဖြစ်တဲ့အတွက်ကြောင့်ပစ္စည်းတက်ပစ္စည်းတက်တဲ့အခါကျတော့ဟိုနေရာလေးကချိုရင်းလာမယ်ဒီနေရာလေးကချိုရင်းချိုရင်းချိုရင်းလာတဲ့တခါလေးပြင်ပါမှာချိုရင်းနေချိုရင်းနေပြင်းနေမပြင်းဘူးမပြင်းဘူးမပြင်းဘူးတခါလေးကျတော့အိမ်ကြီးကဘာဖြစ်သွားလဲဘုံဘုံလဲပြီးတော့ကြာဒါဦးဇင်းတို့ဒါအိမ်တစ်ခုကိုပမာထားရင်လူအတိုင်းဝိုင်းအဖွဲ့အစည်းမှာလည်းထို့တူအာနေချက်တွေအာနေချက်တွေချိုရင်းချက်တွေရှိလာရင်ဒါ အချိန်နဲ့အမျှဦးတင်တို့ကပြင်းသွားမှာမပြင်းသွားလို့ရှိရင်ဒါတဖြည်းဖြည်းနဲ့ဒီအရာဝတ္ထုတွေကကြီးထွားလာတဲ့အခါမှာနောက်ဆုံးမှာအိမ်တလုံးခုနလိုပေါ့ဘုနေရာလေးကချိုးရင်းဒီနေရာလေးကချိုးရင်းသူကလည်းလုံလကြုပ်ကိုအထုတ်မှုမရှိတခါလေပြူပြီးတော့ဘုံဘုံလဲသွားတတ်တဲ့သဘောရှိယထာဒါကြောင့်မလို့ဒုတိယမြောက်အညီအကြီးအိမ်ရဲ့အညီကြီးကိုပြောပါဆိုရင်လုံလကြုပ်ကိုအထုတ်မှုမရှိခြင်းဒီအိမ်ရဲ့အညီကြီးဒါနှစ်ခုမြောက်နောက်သုံးခုမြောက် မလံဘဂဝေဝနတ္တကောတိဇံဟောသုံးခုမြောက်အညစ်အကြေးကဘာလဲဆိုတော့ဝဏ္ဍတာအစင်းရူပါလှပခြင်းငယ်အညစ်အကြေးကိုပြောပါဆိုကောတိဇပြင်းရခြင်းတဲ့ဗါတဲ့တော့အစင်းဤအာမညစ်ကြေးတယ်ပြင်းရခြင်းပါဗျာအဲ့တော့အစင်းငယ်အညစ်အကြေးကပြင်းရခြင်းတဲ့ဟုတ်တာပေါ့တခါကြီးဒီကမကြီးတိတ်ပြီးတော့လူတယောက်ပြင်းရလာပြီဆိုရင်ညနာတော့မမမတည့်သွားတော့မမမတိုက်ဆိုတော့ဘယ်လိုလုပ်ပြီးတော့ဒုပုဂ္ဂိုလ်က လာအောင်မှာတော့ဟုတ်မလားအဲ့တော့ဦးဇင်းတို့ဒီကတော့ဒကာကြီးတွေဒကာမကြီးတွေကိုနည်းနည်းလေးစိတ်တက်မှာပေါ့ပေါ့ပါပါလေးဖြစ်အောင်တော့တရားတော့ခေါ်မှရမယ်ဟုတ်လားအဲ့တော့ဒကာမကြီးတွေအဲ့ဒါလှကျင်နေဆိုရင်ဘာလို့ရအောင်ဆိုတော့ပြင်းလို့ရမလားပြင်းလို့မရပါဘူးဖေ။ပြင်းလို့မရဘူး။ပြင်းလို့ရှိရင်ဒါအလှတရားကဒါအငြိအကြီးဖြစ်သွားပြီ။အလှတရားကအငြိကြီးဖြစ်သွား။အနည်းဆုံးတော့နည်းနည်းမိုးတော့လို့ရှိရင်ဒါကလည်းဝရိယလေးစပြီးတော့ကိုကိုကို ဒါအလှဆင်းပြီးတော့ပြုပြင်ပါမှဒါတင့်နေတက်တက်ရှိအဲ့လိုမှမဟုတ်ဘူးပြင်းကြီးနေပြီဆိုလို့ရှိရင်ဒါဘလို့မှဒါတင့်တဲတဲ့နဲ့မရှိတော့ဘူးဒါအလှတရားရဲ့ရူပါယုံပေါ့အစင်းရဲ့အငြင်းကြီးကိုပြောပါဆိုပြင်းကြီးခြင်းတဲ့နောက်တစ်ခုလေးခုမြောက်ပေါ့ပမာရောဘိကဝေရခတော်မလန်ဟောလေးခုမြောက်အငြင်းကြီးကိုပြောပါဆိုတော့ ဗမာရောဘိကဝေဗမာရောဘိကဝေရက္ခတော်မလံရက္ခတော်စောင့်ရှောက်ရရှိပြီးသားစီးတဲ့ဥစ္စာတွေကိုစောင့်ရှောက်အဲရရှိပြီးသားစီးတဲ့ဥစ္စာတွေကိုစောင့်ရှောက်တဲ့အပိုင်းမှာတဲ့မိလျော်ခြင်းဒီတာအငြိကြီးပဲမေမေလျော်လျော်နဲ့ကိုပစ္စည်းကိုသိရမှန်းစေရမှန်းမသိဘူးမေမေလျော်လျော်ရှိလို့ရှိရင်အဲ့ပစ္စည်းကဟလာဘယ်ပါအရှိတီတော့မှာလဲဒါကြောင့်မလို့မေလျော် စောင့်ရှောက်သူအတွက်တော့မေ့လျော့ခြင်းဒီတာအငြင်းကြီးပဲ။ဟောနောက်တစ်ခုဦးဇင်းတို့တရားဓမ္မနဲ့ကြည့်တဲ့အခါကျတော့ဘာဖြစ်လို့အိန္ဒြေတွေကိုစောင့်စည်းတာအိန္ဒြေတွေကိုစောင့်ရှောက်အဲ့အိန္ဒြေတွေကိုစောင့်သိတဲ့မျက်စိနာနာလျာကိုယ်စိတ်လို့ခေါ်တဲ့ဒီအိန္ဒြေတွေကိုစောင့်ရှောက်တဲ့အပိုင်းမှာလည်းပဲဒါမေ့လျော့ခြင်းဒီအငြင်းကြီးပဲမိမိလျော့လျော့ပေါ့ပေါ့ဆဆနေတတ်တဲ့ပုဂ္ဂိုလ်တနည်းအားဖြင့်မိမိလျော့လျော့ပေါ့ပေါ့ဆဆရှိနေတဲ့ပုဂ္ဂိုလ်ဟာမျက်စိနာနာလျာကိုယ်စိတ်လို့ခေါ်တဲ့အိန္ဒြေတွေကိုစောင့်စည်းနိုင်တာ မဟုတ်ဘူးဒါကြောင့်မလို့စောင်းစည်းခြင်းရဲ့အညစ်အကြေးကိုပြောပါစို့မေ့လျော့ခြင်းဒါက၄ခုမြောက်နောက်၅ခုမြောက်မလံဘိကဝေအိဋ္ဌိယဒုစရိတံငါးခုမြောက်အညင်ကြီးကိုပြောပါဆိုတော့အမျိုးသမီးတွေကအညင်ကြီးကိုပြောပါဆိုဒုစရိတံအဲဒါကာမေစုမိစ္ဆာသာရကံလို့ခေါ်တဲ့ဒါမိမိယောက်ျားမှတပါးလွန်ကျူးခြင်း သူတစ်ပါးတွေနဲ့ လွန်ကျူးဖောက်ပြန်ခြင်းဒီဒါအမျိုးသမီးတယောက်အတွေ့ဒါအညီအကြီးပဲဒါမဟာကုမြောက်နောက်ဆုံးတော့6ခုမြောက်ကြတော့မိစေရန်ဘိကဝေတရတော်မလန်ဟောမိစေရန်ဘိကဝေတရတော်မလန်တရတော်ပေးလူချင်း အပေးလူချင်းဆိုတဲ့ဒါနာတရားရဲ့အညီအကြီးကိုပြောပါဆိုရင်မိစေတာလေမပေးရလို့ဝန်တိုခြင်းဟိုကလေးလည်းမပေးနိုင်ဘူးဒီဟာလေးလည်းမပေးနိုင်ဘူး ဘာမှကိုမပေးနိုင်တော့ဘူးမပေးလို့ဘူးဝန်တိုးတာအဲ့ဝန်တိုးခြင်းဒီကုဏပေကံလှူဒန်းခြင်းဆိုတဲ့ဒါနာတရားကအညစ်အကြေးပဲဟောနောက်တစ်ခုခုနှစ်ခုမြောက်ဘေကဝေမပကအကုဒလာဓမ္မအဓမိန်လောကီပရမိစာဟောဒါလေးကတော့နည်းနည်းအရေးကြီးတယ်။ဘာပြောတာလုံးဆိုတဲ့အခါကျတော့ခုနှစ်ခုမြောက်အညစ်အကြေးကိုပြောပါဆိုလို့ရှိရင်ဒီလောက အသမိန်လောကေဤလောက၌၎င်းပရမိဇနောင်တမလွန်လောကအတွက်၎င်းဟောဒီဘဝအတွက်ပဲဖြစ်ဖြစ်နောင်တမလွန်လောကအတွက်ပဲဖြစ်ဖြစ်တဲ့အညေကြီးကိုပြောပါဆိုရင်ဘာပကအကုဒလာဓမ္မဘာပကယုတ်ပါကုံသောဘာပကယုတ်မကုံသောအကုဒလာအကုသူအကုဒလာဓမ္မအကုသူတရားတို့သည်မလားအညေကြီးတို့ပါပေဒီဟောဒီဘဝအတွက်ပဲဖြစ်ဖြစ် တဏ္ဍာအတွက်ပဲဖြစ်ဖြစ်နော်အနာဂတ်ဘဝတွေအတွက်ပဲဖြစ်ဖြစ်အငြိကြီးကိုပြောပါဆိုရင်ယုံမာကုန်သောအကုသိုလ်တရားတွေဟောယုံမာကုန်သော အကုသိုလ်တရားတွေပါပကယုံမာကုန်သောအကုသလဓမ္မအကုသိုလ်တရားတွေဟောယုံမာတဲ့အကုသိုလ်တရားတွေဆိုတော့ဒကာကြီးတွေဒကာမကြီးတွေဒါအကုသိုလ်တရားတွေမှာယုံမာတဲ့အကုသိုလ်တရားတွေမှာပါဏာတိပါတာကနေစပြီးပါဏာတိပါတာအာဒိဏဒါနာဟောကာမေသူမိစ္ဆာသရကာယဒုတိယဟောဝစီဒုတိယ၄ပါး မနောဒုစရိုက်သုံးပါဒါတွေဒီဒါယုတ်မာတဲ့ပါပကလို့ခေါ်တဲ့ယုတ်မာတဲ့အကုသိုလ်တရားတွေသာဖြစ်ထိုအကုသိုလ်တရားတွေဒီထိုယုတ်မာကုန်သောသူ့တက်ကိုတတ်ခြင်းအစရှိတဲ့သူတစ်ပါးကိုညှဉ်းပန်းနှိပ်စက်တာကနေစပြီးတော့ကာယကံဝစီကံဒီမနောကံဆိုတဲ့ဒီဒုစရိုက်တရားတွေအဲ့ဒုစရိုက်တရားတွေဒီယုတ်မာကုန်သောဒီဒုစရိုက်တရားတွေဒီပုဂ္ဂိုလ်တဦးတယောက်တည်းဒီဘဝအတွက်လည်းအညီအကျေးပဲတဏ္ဍာအတွက်လည်းအညီအကျေးပဲ ဒါဒကာကြီးတွေဒကမကြီးဒါမိမိတို့ရဲ့ဘဝဒီဘဝလေးမှာစင်စင်ကြဲကြဲဖြူဖြူစင်စင်နဲ့နေခြင်းသလားငါတို့ရဲ့အနာဂတ်ဘဝတွေကိုစင်စင်ကြဲကြဲဖြူဖြူစင်စင်လေးနဲ့ငါတို့တိဆောက်ခြင်းသလားဒါမိမိကိုမိမိမေးကြရမေးပြီးလို့ရှိရင်ဒီဘဝမှာလည်းပဲဖြူဖြူစင်စင်နဲ့အေးချမ်းချမ်းနေခြင်းနဲ့နောက်အနာဂတ်တန်တရာတွေမှာလည်းဖြူဖြူစင်စင်အေးချမ်းချမ်းနေခြင်းနဲ့ဆိုရင်မိမိတို့ကဒီရုပ်မှမှုတည်ဟုသောသူ့တဲ့တချင်းစရှိတဲ့ဒုစရိုက်တရားတွေကိုရှောင်ရှားရမလားမရှောင်ရှားရဘူးလား ဒုစရိုက်တရားတွေကိုရှောင်ရှားပါမယ်ဖေဟာဒုစရိုက်တရားတွေကိုရှောင်ရှားရမယ်လို့ဒီလိုသဘောပေါက်ကြရအောင်ဟောနောက်တစ်ခုနောက်ဆုံးပေါ့ရှင်းခုမြောက်ကြတော့ဘာပြောထားလို့ဆိုတော့တာတောဘိကဝေမလာမလတတံအဝိဇ္ဇာပရမမလံဟောဒီပိုင်းလေးကြတော့ဘာပြောထားလို့ဆိုတော့စောစောကပြောခဲ့တယ်အညီအကြီးခုနှစ်ပါးပေါ့အဲ့ခုနှစ်ပါးတဲ့မလာ ထိုခုနှစ်ပါးသောအညစ်အကြေးတွေထဲမလတတံပိုပြီးတော့ဒါအညစ်အကြေးဆုံးပြောရမယ်တရားကိုပြောပါဆိုရင် အဝိဇ္ဇာပရမမလံအဝိဇ္ဇာဟောစောစောကပြောတယ်အမှန်မသိမှုကန်းအောင်ဉာဏ်ပညာကိုကန်းအောင်ဉာဏ်မျက်စိကိုကန်းအောင် ပြုတ်တတ်မှုလို့ခေါ်တယ်ဒီအဝိဇ္ဇာတရားဒီအဆိုးဆုံးသောအညစ်အကြေးပဲဘာအညစ်အကြေးလဲအဆိုးဆုံးသောအဆိုးဆုံးသောအညစ်အကြေးပါဗျာ အဝိဇ္ဇာတရားဒီအခုဒီ၈မျိုးထဲမှာအစိုးဆုံးတော့အညစ်အကြေးပဲတဲ့အဝိဇ္ဇာဒီအညစ်အကြေးပဲဟုတ်တာဗောစောစောကပြောသလိုဉာဏ်ပညာကင်းမဲ့သွားပြီအမှားမှန်မသိတော့ဘူးဒီအဝိဇ္ဇာကဖုံးလွှမ်းသွားပြီဆိုရင်တခါတည်းစင်ကန်းတိုးတိုးပဲစင်ကန်းတိုးတိုးပဲဘဝမှာဘာမှတခါတည်းကောင်းတာဆိုတာမသိတော့ထင်ရကိုဟိုလောက်တော့တာပဲအဲ့ဒီမှာမှဦးဇင်းတို့အကယ်၍မြန် လောဘတွေကတိတ်ပြီးတော့ကြီးတယ်လောဘဇက်ကအားကောင်းတယ်အာအပိုလွန်တွေတိတ်ပြီးတော့လူချင်းနဲ့မရောက်ရဲနိုင်ဘူးရတာနဲ့မတင်းတိမ်နိုင်တော့ဘူးဒီလိုတွေဖြစ်လာလို့ရှိရင်အဲ့ဒီလူချင်းမှုအင်မတန်အားကောင်းလာတဲ့အခါမှာအဲ့လူချင်းမှုနောက်ကိုလိုက်ပြီးတော့ပညာကလည်းမပါတဲ့အခါကျတော့တတ္တဝါတူတယောက်ဒီမိမိကိုယ်ကိုမိမိပါဒါဆင်းရဲဒုက္ခအတွင်းကိုဆွဲသွင်းသွားတော့တာပဲ တော့ဒီနေရာမှာဦးဇင်းတို့လိုချင်မှုနဲ့ပတ်သက်လို့မတိမ့်တိမ်ထန်တာနဲ့ပတ်သက်လို့ဒါလေးတခုဒီမှာနည်းနည်းလေးပြောဧကကံတော်သမုဒ္ဒောဇမေဒောဇပိပုဂ္ဂလောတကရေပစ္စည်းတင်တုအဲ့ဒီဧကိကံတော်သမုဒ္ဒောဇမေဇောဇာပိပုဂ္ဂလောဧကိကံတော်မိဘုံကြီးဧကိကံတော်သမုဒ္ဒောဇသမုဒ္ဒရာကြီးဧကိကံတော်သမုဒ္ဒောဇမေဒောဇာပိပုဂ္ဂလောအင်မတန်အလိုရည်မဲ့ကြီးတဲ့ပုဂ္ဂိုလ်အဲ့ဒီ၃မျိုးပေါ့ မိဘုံကြီးရဲ့သမုဒ္ဒရာကြီးကတကိကံတော်သမုဒ္ဒောဇမဟိဒောဇပြီးပုဂ္ဂလောမိဘုံကြီးကသမုဒ္ဒရာကြီးကအလွယမက်ကြီးမာတဲ့ပုဂ္ဂိုလ်ရဲ့အဲ့ပုဂ္ဂိုလ်တွေကိုဘာပြောတကတိပစ္စည်းဒင်းတုလဲတွေနဲ့တခါတဲ့ပစ္စည်းတွေကိုဘလို့ပဲတိုက်ပြီးတော့အဲ့ဟိုပို့ပဲပို့ဖို့ဘယ်တော့မှတိမ့်တိမ်သွားတယ်ဆိုတာ ရောက်ရဲသွားတယ်ဆိုတာမရှိဘူးပစ္စည်းတွေတခါကြီးတွေတက္ကမကြီးတွေသမုဒ္ဒရာကြီးတွေမိဘုံကြီးတွေဆိုကြဆို စ္စည်းတွေလဲနဲ့တိုက်ခုခေတ်ဆိုကားနဲ့ကွန်တင်နာကြီးတွေနဲ့တိုက်ထက်ဘလောက်ထဲတဲ့အဲ့မိဘုံကြီးကတော်ပြီကွာတန်ပြီကွာလို့တခါကြီးတွေကိုပြောလာမပြောပါဘူးခင်ဗျာကြိုက်တယ်လို့ထဲတခါတည်းအမြဲတမ်းပဲလိုအပ်နေတာတို့တူပဲတဲ့နောက်သမုဒ္ဒရာကြီးအဲသမုဒ္ဒရာကြီးတဲ့လေတခါတည်းအပစ္စည်းတွေခုခေတ်ပြောရင်ခုနလိုပေါ့သမောကြီးတွေနဲ့ကွန်တိန်နာကြီးတွေနဲ့စသည်အပြင်ဘလောက်ပဲပစ္စည်းတွေထည့်တယ်အဲ့ဒီသမုဒ္ဒရာကြီးကပြည့်သွားပြီတော်ပါပြီလို့ပြောသလားမပြောဘူး တို့တူပဲတဲ့နောက်တကမဟိစောစာပြီးပုဂ္ဂလောသိပြီးတော့အလိုရမဲ့ကြီးတဲ့ပုဂ္ဂိုလ်သိပြီးအလိုရမဲ့ကြီးတဲ့ပုဂ္ဂိုလ်မှာဒကာကြီးဒကမကြီးပစ္စည်းတွေတကလည်းယရနာတွေရွှေငွေတွေအာ ခုခေတ်နဲ့ပြောမှဆိုငွေကြီးတွေဘလို့ပင်များပြားအာဗန်ထဲမှာအကောင်မျိုးမျိုးနဲ့ဘလောက်ပဲရှိနေရှိတယ်အဲ့ပုဂ္ဂိုလ်တွေကတော်ပါပြီကွာဒီဘဝတော့ငါတို့ဒီလောက်သူပြည့်စုံပါပြီဆိုတိတ်နေသွားတာမျိုးရှိမလားမရှိမရှိပါဘူးခင်ဗျာမရှိဘူးဒါအလိုရမဲ့ကြီးတဲ့ပုဂ္ဂိုလ် အဲ့လိုရမက်ကြီးတဲ့ရောင်ရဲမှုမရှိတော့ဘူးသူဘာဖြစ်လာလဲတိတ်ကြောက်စရာကောင်းသွားတယ်လောကကြီးမှာအယံကို ကြောက်စရာကောင်းသွားတယ်ဘလို့ကြောက်စရာကောင်းတော့ဒီမှာတခါကြီးဒီကမကြီးကြားဖို့တဲ့တာတခါလေးတခုထိုတိတ်ပြီးတော့အလိုရမက်ကြီးခြင်းပေါ့လိုချင်မှုတွေတိတ်ပြီးတော့များလာတယ်တစ်ဖက်ကလည်းလိုချင်မှုများလာတဲ့အမျှဘာဖြစ်လာတော့ဉာဏ်ပညာကအလိုလိုအားနေသွားဉာဏ်ပညာကအားနေတယ်တစ်ဖက်ကအဝိဇ္ဇာတည်းဟူသောတတ္တဝါကိုကမ်းအောင်ပြုတ်တတ်တဲ့အဝိဇ္ဇာတရားကအားကောင်း အဝိဇ္ဇာတရားကအားကောင်းလာတဲ့အခါကျဘာဖြစ်လာလဲကိုကိုကိုတခါတဲ့စင်ရဲတွင်းတဲ့ကိုကိုကိုကိုဆွဲခေါ်သွားတာအဲ့တော့တာရကဝတ္ထုလေးတကူဦးဇင်းတို့ကြည့်ကြမယ်တာရကဝတ္ထုလေးတကူတို့တကကြီးတကမကြီးကြားဘူးတဲ့မိတ္တဝိန္ဒကဘာလဲတော့မိတ္တဝိန္ဒကပါဗျာမိတ္တဝိန္ဒကမိတ္တဝိန္ဒကဇတ်ဒီဦးဇင်းတို့ကြည့်ရင်ဒီမိတ္တဝိန္ဒကဆိုဦးဇင်းတို့ကတ္တပဘုရားရှင်လက်ထက်ကအမိတ္တဝိန္ဒကဒီ ဉာဏ်ပညာမဲ့လာဉာဏ်ပညာမဲ့တဲ့အခါကျတော့သူတိတာချမ်းသာတဲ့အမျိုးတစ်ခုမှလူဖြစ်တာထိုက်တဲ့နဲ့ဒါပြည့်စုံမှုရှိတယ်ထိုက်တဲ့နဲ့ပြည့်စုံမှုရှိတယ်နောက်ဆုံးမှာအဖေဆုံးမသွားတဲ့အမေနဲ့နေအမေနဲ့နေတဲ့အခါကျတော့အမေကဒီသားလေးကိုလိမ်မာစေခြင်းနဲ့လိမ်မာစေခြင်းနဲ့ကြောင့်ကြောင်းကံဘုရားကိုသွားစေခြင်းနဲ့သွားစေခြင်းနဲ့ကြောင့်တနေ့ကိုအသက်ပြားတထောင်ပေးမယ်ကြောင်းကံဘုရားကိုသွားပါဟောကြောင်းကံဘုရားသွားရင်ကြောင်းကံဘုရားသွားရင်တရားတော်တွေကို တရားစားရှိတဲ့သူတော်ကောင်းတွေနဲ့စုံစည်းခွင့်ရမယ်တရားတော်တွေကိုနာယူခွင့်ရမယ်နာယူခွင့်ရရင်ဒါလိမ္မာရေးချရှိလာမယ်ဉာဏ်ပညာရလာမယ်ဆိုတဲ့ဒီလိုရည်ရွယ်ချက်နဲ့မိခင်လို့သူကကျောင်းကံဘုရားကိုသွားရင်တရားတစ်ထောင်ပေးမယ်ကျောင်းကံဘုရားကိုသွားရင်တရားတစ်ထောင်ပေးမယ်ဆိုတဲ့အခါကျတော့ခုနမိတ္တဝင်ကအလုပ်သူကသွားမယ်တရားလူချင်းလို့အမေသွားမယ်ပေါ့အမေသွားမယ်ဆိုတဲ့အခါကျတခါလေဒီလိုနဲ့ကျောင်းကံဘုရားကိုသွား ကျောင်းကမရသွားပြီမဲ့သူကစောစောကပြောသူလို့ပေါ့အတပြာလူချင်းကိုသွားတာဖြစ်တဲ့အတွက်ကြောင့်ဘုရားဟောတဲ့တရားတန်ဃာတော်တွေဇာတော်တန်ဃာတော်တွေဟောတဲ့တရားဒါတွေကိုမှတ်သားနိုင်ယူခြင်းမရှိဘလိုရင်းကတော့ခေတ်စကားနဲ့ပြောရင်လက်လာပါအတွက်လူချင်းမှုတစ်ခုအတွက်ဒါအသုံးချလိုက်တာကျောင်းကဘုရားသွားမယ်ဘာလူချင်းလို့တော့အတပြာလူချင်းလို့ဘာလူချင်းလို့အတပြာလူချင်းလို့ပါဘုရား အဲ့တော့မိတ္တဝိနကကိုကြည့်မွေရဲ့အခြေခံကစပြီးသူ့ရဲ့ရည်ရွယ်ချက်ဒီမကောင်းဘူးသူဒီဒီကြောင်းကံဘုရားတွေကိုသွားနေတာဒီဒါဒီဘာသာတရားကိုကိုင်းဆိုင်ပြီးတော့အသိပညာတွေအတတ်ပညာတွေတိုးပွားအောင်စည်းပူမယ်ဆိုတဲ့ရည်ရွယ်ချက်နဲ့သွားတာမဟုတ်အမေထံကအတေပြတစ်ထောင်ရဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သွားတာအကောင်းမြတ်လို့နဲ့ဒါကြလေကြောင်းကံဘုရားသွားတယ်ခုနတရားနာတယ်ဘုရားမှုရှိတဲ့သံဃာတော်တွေကိုစည်းပူခြင်းစည်းကပ်ခြင်းမရှိဘူး မရှိဘဲနဲ့ကြောင်းကံပြရဆိုပြန်လာတဲ့အခါကျတော့ကြောင်းသွားကြတယ်အမေလို့သူကလည်းဂရိအတိုင်းတပြတထောင်ပေးအဲ့တော့အဲ့တပြတထောင်လဲရတော့ဘာလို့တော့အဲ့တပြတထောင်လေးနဲ့ရင်းနှီးလိုက်တာတော်တော်လေးစီးပွားဖြစ်သွားရင်းနှီးကဒါကံလေးကလည်းကောင်းထိုက်တဲ့နဲ့ကံလေးကလည်းရှိတော့တော်တော်လေးစီးပွားဖြစ်စီးပွားဖြစ်သွားပြီမယ်လူဆိုတာခုနကပြောမတိတ်နိုင်မရောက်ရဲနိုင်ဟောဒီလောက်ဆိုရင်တော်ပြီငါဘဝမှာတော်တော်လေးပြည့်ပြည့်စုံစုံနဲ့တင်းတင်းတဲတဲနဲ့နေနိုင်ပြီဘလို့မရှိဘူး ခုနလောဘကတိတ်ကြီးတယ်လူချင်းမှုကတိတ်ပြီးတော့အားကောင်းတဲ့အခါကျဒီလောက်နဲ့မတင်နေနိုင်ဘူးဆက်ပြီးတော့သူကပုံရောင်းကုန်ဝယ်လုပ်ခြင်းနဲ့အစီးပွားရေးတွေကိုပို့ပြီးတော့တိုးချဲ့ခြင်းနဲ့တိုးချဲ့ခြင်းတဲ့အခါကျအမေလို့သူခွင်ကောင်းတယ်ဒါစီးပွားရောင်စီးပွားရှာသမုဒ္ဒရာကိုဖြတ်ပြီးတော့တစ်ဖက်ကမှစီးပွားရှာသွားခြင်းအမေလို့သူကလည်းအချင်းချင်းတားနောက်ဆုံးတော့အမေလို့သူ မတားတားလို့မရတဲ့အပြင်အမေကိုစော်ကားပြီးတော့ဒါကြတဲ့ဖြစ်ချင်တာဖြစ်စီသွားတယ်ဒါတစ်ချက်ပေါ့အမေကိုစော်ကားတယ် အဲ့မှာဦးဇင်းတို့ဇာတဲ့မှာတော့ဒီမိဒ္ဒဝိနကရဲ့အမိဒီအရိယာသူတော်ကောင်းကြီးပဲအရိယာသူတော်ကောင်းအဲ့အရိယာသူတော်ကောင်းကြီးကိုသူဒီစော်ကားသွားတယ်စော်ကားပြီးတော့တခါတည်းအဲ့ကုံကောင်းကုံဝယ်သွားမယ်ဆိုပြီးတခါတည်းတင်မောတက်ပြီးတော့လိုက်သွားတင်မောတက်ပြီးတော့လိုက်သွားတဲ့အခါကျတော့တင်မောပေါ်ရောက်တဲ့အခါကျတော့တင်မောကြီးထွက်သွားပြီလမ်းတော်လည်းရောက်တော့တင်မောကြီးရေလဲမှာဒါတင်နေတယ်အဲ့လိုတင်မောကြီးရေလဲမှာတင်းနေတဲ့အခါကျတော့မလုပ်တော့ဒီခါတည်း ကာလကန္ဒီလို့ခေါ်တဲ့ကံဆိုးတဲ့ပုဂ္ဂိုလ်ဆိုပြီးတော့ဒီမင်းနိုင်မင်းနိုင်တဲ့အခါကျတော့သူ့ကိုကြသူ့ကြတဲ့အခါကျတော့အားလုံးဒါသင်္ဘောဝင်ပါတဲ့လူကိုယ်တွေပုဂ္ဂိုလ်တွေကအားလုံးဒါသဘောတူဆိုတာနဲ့ဒါတော့ကိုမိမိမင်းကန်ဆိုးလို့ပဲမင်းကြောင့်ဒီဒီမောကြီးရှေ့ဆက်ပြီးတော့ရွေ့လို့မရတာအဲ့တော့မင်းဒီမှာပဲမင်းကြံခဲ့ရမယ်ဆိုအဲရေလဲမှာသူ့ကိုတခါလဲပြစ်ချခဲ့ရေလဲမှာပေါ့ခုနဟိုပြင်ကြကလေးတစ်ခုနဲ့စားရရတော့စရာလေးတွေနဲ့တခါလဲဒီတိုင်းပြစ်ချခဲ့ အဲသူ့ကိုတင်မောဘောကပြစ်ချပြီးတာနဲ့အဲ့တင်မောကြီးကတခါတည်းဆက်ပြီးတော့ခကြီးနှင်လို့ရတယ်အဲ့တော့သူလည်းသူ့ရဲ့ကံလျှောက်ပေါ်လေးအဲ့ပင်ကြကလေးတစ်ချက်နဲ့ဒါလည်းရောက်ရောက်တတ်ရာရာပေါ့ကူးခတ်ပြီးတော့သွားရောက်တတ်ရာရာကူးခတ်ပြီးတော့သွားတဲ့အခါကျတော့ဘာဖြစ်လာတော့ဘာဖြစ်လာတော့ဆိုတဲ့အခါကျတော့ဒီကရဲကျွန်းလေးတစ်ကျွန်းရောက်အဲကျွန်းလေးတစ်ကျွန်းမှာကဝေမာနိကပိဋ္ဌာလို့ခေါ်တဲ့အဲ့ဒီပိဋ္ဌာမျိုးစားပေါ့အမျိုးသမီးမျိုးသမီး၄ယောက် ယုတ်ကလည်းအတိတ်ဘဝကကုသိုလ်ကံတွေရောအကုသိုလ်ကံတွေရောရောရှက်ရှုပ်တွေးပြီးတော့ကုသိုလ်ကံတွေရောအကုသိုလ်ကံတွေရောရောရှက်ပြီးတော့ပြုထားတာဖြစ်လေတော့ကုသိုလ်ကံရဲ့အကျိုးအကြောင်းလည်းပဲအဲ့မှာသူတို့ကဘာလဲဆိုတော့နတ်တမျှသောစီစဉ်ချမ်းသာတွေကိုခံစားရတစ်ဖက်ကလည်းအကုသိုလ်ကံရဲ့ဒီအကျိုးဆက်ကြောင့်အဲခொနည်းတာမြတ်နတ်တမျှသောစီစဉ်တွေကိုခံစားပြီးတစ်ခါပြန်ပြီးတော့ဘာဖြစ်တုံးဆိုတော့ဆင်းရဲဒုက္ခတွေကိုပြန်ပြီးတော့ခံစားရတယ် အဲ့တော့အဲ့ကျွန်းလေးကိုသူကရောက်တော့တော့အဲ့အမျိုးသမီးတွေကကုသိုလ်ကံရဲ့အကျိုးပေးကြောင်းခုနှစ်ရက်တာမြနတ်တမြတော်စီစဉ်တွေကိုခံစားရတဲ့အခိုင်နဲ့သူကသွားတွေ့တော့အဲ့ဒီအမျိုးသမီးလေးရောက်နေပြောပါပြီးတော့ဒီလိုနေတာအဲခုနှစ်ရက်လဲစေရောအမျိုးသမီးတွေကပြောတယ်သူတို့မှသူတို့ကကံလျောက်ပေါ့ဆင်းရဲဒုက္ခတွေခံရမှာဖြစ်တယ်အဲ့တွေတော့သွားအောင်မယ်စောင့်နေပါဘဲမှမသွားပါနဲ့ဒီမှာပဲစောင့်နေဒါကလည်းဇာတိရလည်းမပူရနေတရားလည်းမပူရခုနပြောတယ်နတ်တမြတော်စီစဉ်ကြီးခံစားနေရတယ် အဆောင်နေပါဆိုသူ့ကိုပြောခဲ့ပြီးတော့ဟောကသူတို့ရဲ့ကံလျောက်ပေါ်လေဆင်းရဲဒုက္ခတွေခံမနေအောင်သွားဒါပေမဲ့တခိုင်းကြီးအဲ့ဒီမိတ္တဝိနကကမတော်နိုင်ဘူးဩခုငါဒီကျွန်းလေးကိုရောက်လာတာနတ်သမီးတမချောမောလှပတဲ့အမျိုးသမီးဘယ်နှယောက်နဲ့ပျော်ပါနေရလဲ၄ယောက်နဲ့ပျော်ပါလေးယောက်နဲ့ပြောမနေရတဲ့အခါကျတော့ဒါနဲ့မတင်းနေနိုင်ဘူးဓမ္မနေခဲ့ပါကြံခဲ့ပါတေချာမာခဲ့မနေဘူးရှေ့တော့ဆက်ပြီးတော့ခီးသွားအောင်မယ်ခီးတော့ဆက်အောင်မယ် တိတဲ့ပို့ပြီးတော့ตายရတရားရှိရနိုင်သေးတယ်ဆိုဆက်သွားတော့ရှေ့ရောက်တော့ဘာလို့နောက်ကျွန်းလေးတစ်ကျွန်းသူကရောက်အဲ့မှာကျစိုးစောကလိုပဲတခါလေအေးဝိမာရိကပိတ်တာရှေ့ရောက်သူတို့ကလည်းခုနလိုပဲဒီကုသိုလ်ကံရဲ့စွန့်ရင်ကြောင့်နတ်တများသောစီစဉ်ကြီးခံစားရအဲဟိုဘက်က9ရက်ကျော်ရင်ဟိုဘက်မှာကျတော့တခါဒီဒုက္ခရီဆိုတဲ့မကောင်းတဲ့ဆင်းရဲတွေကိုခံစားရအောင်အဲ့တော့အဲ့ကျွန်းလေးရောက်တော့တူတူပြောပေါ်လေအဲ့အမျိုးသမီးရှင်းရောက်နေနတ်သမီးနတ်သမီးတမလှပါတဲ့ဒီအမျိုးသမီးရှင်းရောက်နေသွားဆုံးမြန်တယ် တုံတဲ့အခါကျတော့အဲ့လိုပဲပျော်ပါပြီးတော့မျိုးသမီးတွေနဲ့တခါတည်းနေနေလက်ပြီးတော့ခုနေတဲ့ဈေးကောမျိုးသမီးရဲ့မှာခဲ့တယ်ချာချာပပတွေ့နေတာဆိုကဲဘယ်မှမသွားပါနဲ့ဟုတ်ပလားပြန်လာပါမယ်ဒီမှာပဲနေပါဆိုပြီးတခါတည်းသွားကြပြန်သွားတဲ့အခါကျဘာဖြစ်တော့တခါကြီးတွေဒကမကြီးတွေဒကာကြီးတွေပဲမေးရမှာပဲရှစ်ယောက်လောက်ဆိုရင်တော့မတော်သင့်ဘူးလားတော်သင့်ပါပြီဖေဟာတော်သင့်ပါပြီဟုတ်လားအေးဟုတ်ပြီတရားနာပြီနော်အဲ့ဒါ ကိုယ့်အကူတော့ပြန်ပြီးတော့ညှိပြီးတော့အဲ့တော့ရှင်းအောင်လို့ဆိုတော့ပေါ့သူကမတော်နိုင်သေးဘူးတခါလေအဲ့ဒီမျိုးသမီးရှင်းအောင်လဲတခါလေဟိုဘက်ကိုသွားပြီးတော့လဲခံရပြန်တဲ့အခါကျတော့ရှင်းဒုက္ခတွေခံတဲ့အခိုင်မှာသူကမတော်နိုင်တော့တခါဆက်သွားတယ်ဆက်ပြီးနောက်ကျွန်းလေးတစ်ခုကိုတခါလေပညာကလေးနဲ့ခီးဆက်နောက်ကျွန်းတစ်ကြောင်မြောက်ကျွန်းတစ်ကျွန်းရောက်သွားတယ်တစ်ကျွန်းရောက်တော့တခါကျတော့ခုန16ရောက်တော့မျိုးသမီးတွေနဲ့စုံပြန်တယ်16ရောက်တဲ့မျိုးသမီးတွေနဲ့စုံပြန်တော့တခါလေအဲ့ဒါမှလည်းပဲစောစောကပြောသလို ဆန်းစား9ရက်လောက်နေမျိုးသမီး16ရောက်နတ်တမြလှပါတယ်ဒီအမျိုးသမီးငယ်လေးနဲ့ဒါပျော်ပါပြီးနေဒါကြလည်းအဲ့မှလည်းပဲမတင်နေနိုင်ဘူးတစင်တွေ့အခုပြောချင်နေတာဦးဇင်းတို့ဘာပြောချင်တာတော့လို့မေးတဲ့အခါကျတော့ဒါအလိုလောဘမတတ်နိုင်တဲ့အခါကျတော့ရောက်ရဲမှု မရှိတော့ဘလောက်ဆိုတော်ပြီဆိုတာမျိုးမရှိဘူးထက်ကထက်ကထက်ကထက်ကရသမျှကိုရလေလူတွေရလေလူတွေဖြစ်လာဒါမိတ္တဝိတ္တက မိတ္တဝိနိကဆိုတာဦးဇင်းတို့အဆွေခင်မွန်းကိုဒါဖြည့်စည်းတာအဲ့တော့မိတ္တဝိနိကကခုနရလေလူတွေရလေလူတွေဖြစ်လာတယ်ဖြစ်လာတဲ့အတွက်ကြောင့်ဒီ16ရောက်နဲ့လည်းမတင်နေဘူး16ရောက်နဲ့ပျော်ပါပြီ16ရောက်ကခုနဒီအကုသိုလ်ကံရဲ့အကျိုးဆက်ကြောင့်ဆင်းရဲဒုက္ခတွေခံစားအောင်သွားတဲ့အခါမှာတခါသူ့မှားခဲ့တယ်ဘယ်မှမသွားပါနဲ့ဒါပေမဲ့မရဘူးသူကတခါဆက်ပြီးတော့ခရီးနှိမ့်ဒီနေတဲ့အခါကျတော့16ရောက်ကိုစွန့်ပြီးတော့ခရီးနှိမ့်တော့ဒကာကြီးတွေဒကာမကြီးတွေဗန်နှစ်ယောက်နဲ့ထပ်တွေ့ 32ယောက်ပါဗျာ32ယောက်နဲ့ထပ်ပြီးတော့တွေ့တယ်ဟုတ်ပလား32ယောက်နဲ့ထပ်တွေ့ပြန်တယ်32ယောက်နဲ့ထပ်တွေ့တော့လေတို့တူပဲ9ရက်9ရက်တာမြတကယ်နတ်တမြတော့ဒါလှမတဲ့အမျိုးသမီးငယ်36ယောက်နဲ့ပျော်ပါပြီးတော့နေတယ်လောက်ဆိုရင်တော့ဒကာကြီးဒီတော်သိမိတယ်နဲ့ဟုတ်ပလားဒါပေမဲ့အဲ့ဒါမိဒ္ဒဝေဒင်္ဂကတခါလေအဲ့ဒါလည်းမတော်ဘူးတခါကြီးတွေကမကြီးတွေအဲ့ခုနှစ်ရာမြခန်းစားပြီးတခါတခါထက်ခရီးစင်ခရီးဆက် အေးဆက်တဲ့အခါကျတော့ဘယ်ရောက်သွားဆိုတော့ခုနလောကကုန်ပြီဆိုတဲ့ဒီငရဲကိုရောက်သွားဒီသမုဒ္ဒရာထဲမှာပဲခရီးနှိမ့်ငရဲကိုရောက်သွားတဲ့အခါကျတော့ဒါဦးဇင်းတို့ဒီနေရာမှာတော့လူဘဝကနေဘယ်လိုရောက်သွားလဲလို့မေးစရာလို့ရှိတယ်။ဒါဦးဇင်းတို့ကန်ဒီကသိပြီးတော့စမ်းကြယ်ပါတယ်။စမ်းကြယ်တဲ့အခါကျတော့ခုနသူ့အမိတီမိခင်တီတာဦးဇင်းတို့သောတအရိယာသူတော်ကောင်းကြီးပေါ့။အဲသောတပန်အ ਨੇ ဆုံးအရိယာသူတော်ကောင်းကြီးဖြစ်တယ်။ဒီအရိယာသူတော်ကောင်းကြီးကိုလည်းဒါစော်ကားပြီးတော့ထွက်လာတဲ့သားတစ်ယောက် မိခင်အရိယာဆိုတဲ့ဒီဂုံဘုတ်တွေနဲ့ပြည့်နေနေတဲ့ဒီပုဂ္ဂိုလ်တွေကိုဒါမိခင်ဆိုတာတော့ဒါတတ္တဝါတွေထဲမှာမိတ်ဆွေထဲမှာအကောင်းဆုံးမိတ်ဆွေအဲ့လိုမိခင်တစ်ဘက်ကလည်းအရိယာသူတော်ကောင်းသောတာပန်ကြီးအဲ့ပုဂ္ဂိုလ်ဒီကိုယ့်ရဲ့အဆွေခင်မမိတ်ဆွေကိုဖြစ်စည်းပြီးတော့တွားတယ်ပြည့်စည်းပြီးတော့တွားရတော့ဒီအကုသိုလ်တွေကရင့်ကျက်လာတော့ခုနဒီပြောရမယ်ဆိုရင်တော့ဦးဇင်းတို့ဂတိနိမိတ်ကိုခေါ်တာဒါငရဲနိမိတ်ပေါ်လာတဲ့သဘောအဲဒီလောကကုန်ပြီးငရဲရောက်တော့ဟိုမှာဘာသွားတွေ့တော့တခါတည်းငရဲသားက တကားတဲ့ဟိုဓာပန်းလို့ခေါ်တာပေါ့ဓာဆက်ကြာကြီးအဲ့ဓာပန်းကြီးကတကားတဲ့ဓာပန်းကြီးနဲ့တကားတဲ့ခေါင်းမှာခေါင်းပေါ်တိမ်ပြီးသွေးဆက်ဆက်ဆက်နဲ့ပန်းထွက်နေအောင်ဒီလိုမျိုးငရဲခံနေရအဲ့ဒီကိုမြင်တော့ပြောနေတာဒီနေရာမှာလိုချင်မှုတွေကိုနှကမ်းမတတ်အနာမတတ်နိုင်တဲ့အခါကျဘာဖြစ်တော့မောဟကလည်းတိတ်ကြီးလာတယ် လှုပ်တဲ့မလှုပ်တဲ့ကောင်းဤမကောင်းဤအကြောင်း အကျိုးဒါတွေကိုဘာမှမသိတော့မသိတော့ခုနမြင်မြင်တာကိုမြင်မြင်သမျှကိုလူချင်းလာမြင်မြင်သမျှလူချင်းလာခုနခုမှငရဲပန်းကြီးပေါ့ခုနဓာပန်းကြီးပေါ့ဒီဓာဆက်ကြာကြီးဒီဓာပန်းကြီးကိုမြင်နေအောင်သူစိတ်ထဲမှာတကယ်အင်မတန်လှပတဲ့ပန်းဆိုင်ကြီးတစ်ခုကိုသူကမြင်နေအဲ့တော့တခါတည်းအဲ့ဒါကြီးကိုလူချင်းတော့ခုနငရဲနမိတ်ထင်ပြီးတော့ဒီလူဘဝကနေသုတိပြတ်ကြွေတော့ငရဲသားတွေကတဘောကဥပပါတိကပဲ ဒီဘောကသုတိပြတ်ကြွတာနဲ့တခါလေဟိုဘက်ဘောမှာဘွားငယ်ဆိုပြီးတော့ဖြစ်တာပဲဦးဇင်းတို့လူသားတွေလို့ပြိတန်တွေဒါနေမနေတော့ပြိတန်တွေမနေရဘူးပေါ့မနေရတော့ဒီဘက်ကသုတိပြတ်ကြွသေးတယ်ဆိုအဲ့ဘောကရောက်သွားရောက်သွားတော့ခုနငရဲပန်းကြီးခုနငရဲသားတယောက်ခန်းနေတာကိုသွားပြီးတော့တောင်းတယ်တော့တခိုက်တွေစဉ်းစားကြည့်ပေါ့ဉာဏ်ပညာကမဲ့လာပြီခုနဉာဏ်ပညာကလည်းမဲ့လာပြီလိုချင်မှုတွေကိုလည်းအနာမတတ်နိုင်တယ်အနာမတတ်နိုင်တော့ဘူးဆိုတော့သိကြောက်စရာမကောင်းဘူးလား ကြောက်စရာကောင်းပါတယ်ဖေဟာကြောက်စရာကောင်းတယ်ဒါဦးဇင်းတို့လူဘဝမှာဒါတတိတံဝေကရစေရအဲ့တော့သိကြောက်စရာကောင်းလေဒီငရဲပန်းကြီးကိုတခါလေသူ့ကောင်းမပေးပါဟိုငရဲသားတယောက်ကိုရှိကနေအတင်းသွားတောင်းဒီပန်းကြီးပန်းဆိုင်ကြီးသူ့ကိုပေးပါပေးပါဆိုတဲ့အခါကျတော့ဟိုငရဲသားလည်းအတိတ်ဘဝကအကုသိုလ်ကံကျွင်းကြံတွေကဂုံတဲ့အခါကျတော့အဲ့ငရဲဘဝကလွတ်မြောက်သွားတဲ့အချိန်သူကဝင်အစားထိုးပြီးအဲ့ပန်းကြီးကိုတခါလေဝင်ပြီးခေါင်းပေါ်တင်တာတင်တဲ့အခါကျတော့ခုနက ဆိုတော့ငရဲသားကခုနခေါင်းပေါ်မှာဒီဓာဆိုင်ကြီးကိုတင်ထားတဲ့အခါတခါတည်းသွေးတွေကပန့်ထွင်တာတို့သွေးတွေပန့်ထွင်နေအောင်သူ့စိတ်ထဲမှာတခါတည်းအာအယောင်လေးနေဖြာထွက်နေတယ်ဒီလိုသူကထင်းပြီးတော့အဲ့ပန်းဆိုင်ကြီးသူ့ပေါ်သူ့ခေါင်းပေါ်တင်ပြီးနောက်ဆုံးတူတူပြောပေါ်လေငရဲခံရဆင်းရဲဒုက္ခတွေပြည့်နေဒါဘာလဲလို့မေးတဲ့အခါကျတော့အခြေခံကတော့ခုနမတိမှုကြောင်းကျိုးအကောင်းအဆိုးအကြောင်းကျိုးကိုမတိမှုမောဟကြောင့်မောဟဆိုတဲ့ဒီတရားကကြီးစိုးလာပြီး တစ်ဖက်ကလည်းလူချင်းတက်ပြုံးတွေကအနာမတတ်နိုင်ဘူးလူချင်းတက်မှတ်တဲ့စိတ်တွေကိုအနာမတတ်နိုင်ဘူးအနာမတတ်နိုင်တဲ့အခါကျဘာဖြစ်လာတော့ပုဂ္ဂိုလ်တဦးတယောက်ဒီကိုယ့်ကိုယ်ကိုဆင်းရဲဒုက္ခတွင်တွေကိုဆွဲခေါ်သွားတာပဲဘယ်ကိုဆွဲခေါ်သွားလားဆင်းရဲဒုက္ခတွင်တဲ့ကိုဆွဲခေါ်သွားတာပါဗျာတကယ်တော့လူတိုင်းလူတိုင်းဒီဒကာကြီးတွေဒကာမကြီးဦးဇင်းတို့အားလုံးဆင်းရဲတွင်တဲ့ကိုတော့ဘသူကဆင်းရဲဒုက္ခတွေနဲ့ပြည့်နေနေတဲ့ ဒီဆင်းရဲတွေနဲ့ကိုတော့ဘသူကဆင်းသက်တက်ဆင်းခြင်းပါမလဲဘလူးမှမတက်ဆင်းခြင်းဒါပေမဲ့အသိပညာမဲ့လာပြီးလူချင်းမှုတွေကိုအနာမတတ်နိုင်တော့ဘူးဆိုတဲ့ပုံကိုတရားအနေနဲ့ကတော့အဲ့ဒီဆင်းရဲတွင်းကိုလည်းသူကိုယ်တိုင်ပဲဘာဖြစ်တဲ့တော့ပျော်ပျော်ပါးပါးကြီးဘာဖြစ်သွားတော့ခုံဆင်းသွားပါတယ်ဗျာပုံဆင်းသွားတယ်ပုံဆင်းရလားလျှောက်သွားလားတော့မသိဘူးဘာတခါရအောင်ပလားကဲထားအဲ့တော့အဲ့ဒါဒီ ဒါဘာကိုပြောနေတာတော့လို့မေးတဲ့အခါကျတော့ဦးဇင်းတို့ဒီမတိမှုမောဟပဲဒါကြောင့်မလို့မတိမှုမောဟဒီတိတ်ကြောက်ဖို့ကောင်းတယ်သူကဆန့်ကျင်ဘက်ကစောစောကပြောတယ်ဦးဇင်းတို့ပညာပဲအဲ့တော့ခုလိုဒီလိုမောဟအကြောင်းကိုသိလိုက်လို့ရှိရင်ပညာကတန်ဖိုးကိုလည်းပို့ပြီးတော့နားလည်ခွင့်ရတယ်ပညာကတန်ဖိုးဒီပို့ပြီးတော့မြင့်တက်သွားတယ်အဲ့တော့ပညာတွေဦးဇင်းတို့နောက်တစ်ခုကတော့ဘာနဲ့ဥမာတူတော့ဆိုတဲ့အခါကျတော့အလိမ့်အောင်နဲ့ဥတူတယ်ခုန မောဟဆိုတဲ့ဒီမတိမှုကတော့အမိုက်တိုက်နဲ့ဥပမာတူတယ်အဲ့တော့ဦးဇင်းတို့မိုက်တိုက်ကြီးဖုံးလွှမ်းသွားပြီဆိုရင်တတ္တဝါတွေဟာဘာမှတဲတဲကိုကိုမမြင်ရတော့လျှောက်တင်တဲ့လမ်းမလျှောက်တင်တဲ့လမ်းဒါတွေလည်းမသိတော့တစ်ဖက်ကခုနပညာရောင်ကထွန်းပြောင်လာပြီအလင်းရောင်ရလာပြီဆိုတခါတည်းတိုးတိုးကိုကိုနဲ့မြင်ရတယ်။အော်မြင်လာတဲ့အခါမှာဒါကတော့လျှောက်တင်တဲ့လမ်းဒါကတော့မလျှောက်တင်တဲ့လမ်းမိမိတို့ရေးချွဲပိုင်ခွင့်ရှိတယ် တော့ရွေးချယ်မှုကတော့မိမိတို့ရဲ့အပေါ်မှာပဲမူတည်တယ်ဒါကြောင့်မို့လို့ဒီမှာဒီအညစ်အကြေး၈ပါးထဲမှာမောဟန်တိဟုသောအညစ်အကြေးတည်းအညစ်အကြေးတကအညစ်အကြေးတွေထဲမှာဒါအသာဆုံးအဆိုးဆုံးသောအညစ်အကြေးပဲဒါကြောင့်မလို့ယနေ့ဦးဇင်းတို့ဒီပညာစခန်းကိုရောက်လာတဲ့အခါမှာမိမိတို့တဏ္ဍာမှာဒီမောဟတိဟုသောအညစ်အကြေးတွေကိုဘာလို့ပြရမလို့ဖယ်ရှားပြရမယ်ဘာလို့ပြရမလဲမောဟတွေကိုဖယ်ရှားပေးရပါမယ်ဖေဟာ မောဟဒီဟုသောအငြိကြီးတွေကိုမိမိတို့ထမ်းပေါက်မှာမရောက်ရှိအောင်ဖယ်ရှားပြအဲ့လိုဖယ်ရှားနိုင်ရဲ့အတွက်ခုဦးဇင်းတို့ဒီဒီမောဟတရားကိုဖယ်ရှားနိုင်ရဲ့အတွက်ပညာနဲ့အစားထိုးရအောင်ဖြစ်ဒါပညာနဲ့အစားထိုးအောင်ဖြစ်တော့ခုဦးဇင်းတို့ပညာစခန်းကိုစပြီးတော့ဒါတက်လှမ်းတော့မဲ့သူတော်ကောင်းတယောက်သူတော်ကောင်းတယောက်ဒီဒိဋ္ဌိဝိတ္တုစခန်းပေါ့ပညာစခန်းကိုစပြီးတော့တက်လှမ်းတော့မဲ့သူတော်ကောင်းတယောက်ကဒီ ရုပ်တရားတွေပေါ့ရုပ်ပရမတ်ဆိုတဲ့အရှိတရားတွေကိုသိနိုင်ရေးအတွက်ဒါပညာစကံကိုစပြီးတော့တလန့်ပြီတလန့်ပြီဆိုရင်အဲ့ဒီပညာစကံကိုတလန့်တဲ့သူတော်ကောင်းကျင့်ရမယ်ကမ္မထံကဦးဇင်းတို့လက်ရှိဟောလက်စာပေါ့ဒါစတုဓာတုဝါဥဒ္ဒံလို့ခေါ်တဲ့ဒီတက္ကမထံအဲ့တော့တက္ကမထံအကျဉ်းကြီးဦးဇင်းတို့ပြီးခဲ့တဲ့အပတ်ကတော့ဟောခဲ့အဲ့တော့တက္ကမထံအကျဉ်းကြီးလေးကိုခတ်တူတူပြန်ပြီးတော့ချုပ်ကြရအောင် တော့ဓကမရံအကျဉ်းဒီနဲ့ဒါဓာကြီး၄ပါးသဘောတရား12မျိုးကိုမိမိခန္ဓာကိုယ်အိဇဒဗိဒ္ဓဒီလိုရှုရအဲ့လိုမိမိရဲ့ခန္ဓာကိုယ်အိဇဒဗိဒ္ဓစစချင်းမှာတော့ဓကမတံမိမိရဲ့ခန္ဓာကိုယ်အိဇဒကိုတဆိုင်မမတ်ရှုတဆိုင်မမတ်ရှုလိုက်လို့ရှိရင်ဘာဖြစ်မလို့အဲ့ဒီချုံပြီးတော့ဓာကြီး၄ပါးသဘောတရား12မျိုးခေါ်တဲ့မာကျန်လေးပြောချောဖို့ယူစီပွဲစီပူရေးထောက်တုံဒါကိုရှုလိုက်လို့ရှိရင်ဒီခါတဲ့ရေကဲတုံးဖန်တုံးမှန်တုံးလို့အကြည်တုံးကြီးသွားပြီးတော့တွေ့ရတတ်တယ်တွေ့လို့ရှိတဲ့ထုံမှာထိုက်ပြီးတော့ တို့ဒီတုံးဗန်တုံးမန်တုံးလို့ကျင်တင်တောက်ပတ်နေတို့အတုံးခဲကြီးမှာလည်းပဲဓာတ်ကြီးလေးပါးကိုထပ်ပြီးတော့စိုက်ဓာတ်ကြီးလေးပါးကိုရှုပွားသုံးတိုက်ရှုပွားသုံးတိုက်ရရင်တော့အဲ့ဒီမှာကဏဝုန်နေဘောကလို့ခေါ်တဲ့ဒီအတုံးခဲကြီးကပြိုကွဲသွားပြီးတော့ဒါယုတ်ကလတ်တွေရဲသွားပြီးတော့တွေးနိုင်တယ်ဒါကလွယ်လွယ်ကူကူတွေးနိုင်အကယ်၍အဲ့လိုမျိုးမတွေးနိုင်ဘူးမတွေးဘူးဆိုခဲ့ရင်ဘာလို့ရတော့အာဂါတဓာတ်ကိုတစ်ခါပြန်ပြီးတော့ရှာဖွေရတယ်အာဂါတဓာတ်ကိုဆင်ញင်ပြီးတော့သုံးသပ်ရှုပွားလိုက်လို့အာဂါတ ကလာပပရိစေတာလို့ခေါ်တဲ့ယုတ်ကလတ်တွေကိုပိုင်းခြားထားတဲ့ဒီအာကာသအကြပေါက်ကလေးကိုဒါယူပွားဆင်ခြင်လိုက်လို့ရှိတယ်ပဲဒါယုတ်ကလတ်တွေကိုသွားပြီးတော့တွေ့ရတယ်အဲယုတ်ကလတ်တွေကိုတွေ့ပြီးဆိုတော့အဲယုတ်ကလတ်တိုင်းယုတ်ကလတ်တိုင်းကိုဒါပရမတ္ထဉာဏ်အမြင်စိုက်တဲ့ဒီဒါမိမိတို့ကဆက်လက်ပြီးတော့ယူပွားသုံးသပ်ရမှာဖြစ်တယ်အဲ့တော့ယုတ်ကလတ်မှာဦးဇင်းတို့ပြီးခဲ့တဲ့ဘက်ကပြောခဲ့တာပေါ့ယုတ်ကလတ်အသေးဆုံးအဖွဲ့အစည်းဖြစ်တဲ့ယုတ်တရားဒါပညာနယ်မှာဒါအသေးဆုံးဖြစ်တဲ့ပရမဏုမျိုး တဲ့အစာပေါင်းများစွာသိငယ်တယ်လို့ယူဆရတယ်ပေါ့။ဦးဇင်းတို့ဒကာကြီးပြောတယ်ပေါ့ quantum ပေါ့နော် quantum ပေါ့။အဲအဲ့လောက်အင်တန်သိငယ်တယ်ဒီအမော်မွားလေးအဲ့ဒီမှာဦးဇင်းတို့ကဘာလုပ်အောင်လဲဆိုတော့သဘောတရားရှင်မျိုးပေါ့။သဘောတရားရှင်မျိုးကိုဆက်ပြီးတော့နားလည်အောင်ကြိုးစားရ။ကြိုးစားရတော့ဒီသဘောတရားရှင်မျိုးကတော့ဦးဇင်းတို့ကခွဲခြားလို့မရဘူး။အဝိနိမ်ဘောကလို့ခေါ်တယ်။ခွဲခြားလို့မရတော့သဘောတရားရှင်မျိုးအဲ့ဒီဦးဇင်းတို့ဉာဏ်ပညာနဲ့မှဒါမြင်ရတာ ဥပမာဉာဏ်ပညာမရှိဘဲနဲ့တာမန်ပေါ့ဦးဇင်းတို့မန္တစကုလို့ခေါ်တဲ့ဒီတာမန်မျက်စိနဲ့ကြည့်ရင်တော့တာမန်မျက်စိနဲ့နားလည်နိုင်တဲ့အရာမဟုတ်တာမန်မျက်စိနဲ့ကခုနအင်မတန်သိငယ်တဲ့ခုနဒီယုတ်ကလပေါ့ဦးဇင်းတို့စာပေလောကကအဘိဓမ္မာဘက်ကပြောတော့ယုတ်ကလပေါ့ခုဦးဇင်းတို့သိပ္ပံပညာဘက်ခုန quantum ဆိုတဲ့ဒီလိုအင်မတန်သိငယ်တဲ့အာကိုတော့မှဦးဇင်းတို့တာမန်မျက်စိနဲ့မမြင်ရနိုင်ပါဘူးမမြင်ရနိုင်တဲ့အတွက်ကြောင့်အင်မတန်သိငယ်တဲ့ဟာကိုဦးဇင်းတို့ပါဆိုဉာဏ်မျက်စိနဲ့ကြည့်ရဉာဏ်မျက်စိနဲ့ကြည့်ရတယ်အဲ့ဉာဏ်မျက်စိကနီးစွာသောအကူအညီကပါဆိုတော့တမာရီပဲ အဲတမာရိတိဟုသောအကူအညီကိုရထားတဲ့ဒီဉာဏ်မျက်စိနဲ့ကြည့်လို့ရှိရင်ဟုတ်လားအင်မတန်သိငယ်တယ်ပညာအစဉ်ဖြစ်တယ်ဒီယုတ်ကလကလေးတွေကိုလည်းစပြီးတော့တွေ့မယ်အဲယုတ်ကလကလေးတွေကိုတစ်ခါထပ်ပြီးတော့ဓာတ်ခွဲရမှာဖြစ်တယ်အဲလိုဓာတ်ခွဲတဲ့အခါမှာတော့အဲယုတ်ကလတိုင်းယုတ်ကလတိုင်းမှာ ရှိတဲ့သဘောတရားအမြဲတမ်းရှိနေတဲ့သဘောတရားက၈မျိုးရှိတယ်ဘယ်နှမျိုးရှိတော့သဘောတရား၈မျိုးအမြဲတမ်းရှိပါတယ်ခင်ဗျာသဘောတရား၈မျိုးအမြဲတမ်းရှိတယ်အဲ့ဒါကတော့ဦးဇင်းတို့ပထဝီဓာတ် အာဘောဓာတ်သေဇောဓာတ်ဝါယောဓာတ်ဆိုတဲ့ဒါမဟာဘုတ်လို့ခေါ်တဲ့တက်ကြီးက၄ပါးပြီးတဲ့အခါကျတော့အမြဲတမ်းယုတ်တရားတိုင်းယုတ်တရားတိုင်းမှာရှိနေတာကဝဏဆိုတဲ့အယောင်ရှိတယ်သူနဲ့ထိုက်တန်တဲ့အယောင်နောက်တကဂန္ဓဆိုတဲ့အနံ့ရှိတယ်သူနဲ့ထိုက်တန်တဲ့အနံ့လေးတစ်ခုရှိတယ်ဝဏဂန္ဓရတ္တဆိုတဲ့သူနဲ့ထိုက်တန်တဲ့အရသာတစ်ခုရှိတယ်နောက်ဩဇာပေါ့အဲဩဇာသူနဲ့ထိုက်တန်တဲ့အစီအစေးတက်ကလေးပဲဩဇာပဲ အဲ့ဒီအစီစေးတက်လေးတစ်မျိုးရှိတယ်အဲ့တော့အဲ့ဒီသဘောတရားရှင်မျိုးကိုယုတ်ကလတိုင်းယုတ်ကလတိုင်းမှာသူတော်ကောင်းတယောက်ကဒါဒီပညာစခန်းမှာကိုယ်ပိုင်တမာဒိဋ္ဌိဉာဏ်နဲ့ထွန်းပေါက်သိမြင်ပြီးတော့ဒီသဘောတရားရှင်မျိုးကိုသိအောင်ကြိုးစားရအဲ့လိုသိပြီးသိတဲ့အခါမှာဦးဇင်းတို့ဒီခန္ဓာကိုယ်ကြီးမှာခုနယုတ်တရားတွေကိုခုနကြည့်လိုက်တဲ့အခါမှာယုတ်တရားအမှုန်လေးနဲ့သွားတွေ့ပြီးဆိုဒီယုတ်တရားဆိုရင်ဒေါနာမတ္တာသူကဒစိတ်သားဒစိတ်သားလောက်ရှိတယ်ပေါ့ဦးဇင်းတို့ဒီခန္ဓာကိုယ်ကြီးက ရေပုံရဒါအကြမ်းမြင်ပြောကြမလို့ရုပ်တရားတွေကကတော့ရုပ်ကလအမှုံလေးနဲ့စုနေတာ။ဒီကလေးစုထားလို့ရှိတစိသားလောက်ရှိတယ်ဒေါနမတ်တာ။အဲဒီတစိသားလောက်ရှိတဲ့ဒီရုပ်ကလတွေကများစွာရှိတော့မရေမတွက်နိုင်အောင်များနေလို့ဒီရုပ်ကလတိုင်းရုပ်ကလတိုင်းကိုတော့ကိုကညံမိမှာမဟုတ်ဘူး။သို့တော့မိမိညံမိတဲ့ရုပ်ကလတိုင်းရုပ်ကလတိုင်းကိုဖမ်းပြီးတော့ဓာတ်ခွဲလိုက်လို့ရှိရင်အဲဒီသဘောတရားရှင်မျိုးရှင်မျိုးကိုရုပ်ကလတိုင်းမှာအရင်ဆုံးတွေ့အောင်ကြိုးစားရ။တွေ့ပြီဆိုတဲ့သူတော်ကောင်းအောင်နောက်ဗာဆက်လောက်ရမယ်။ကိုဟောနာကန္နာရတ္တဩဇာရပြီဆိုရင် ဇီဝိတကိုတဆင့်တက်ပြီးတော့ရှုရအဲ့တော့ဇီဝိတဇီဝိတဒီဦးဇင်းတို့ကြည်တဲ့ယုတ်ကလတ်မကြည်တဲ့ယုတ်ကလတ်ဆိုဒီယုတ်ကလတ်ကခန္ဓာကိုယ်ခုနစိုက်ရှုတဲ့အခါမှာယုတ်ကလတ်တွေကိုမြင်တဲ့အခါယုတ်ကလတ်ကနှစ်မျိုးရှိတယ်ကြည်တဲ့ယုတ်ကလတ်ကတစ်မျိုးတစ်စားမကြည်တဲ့ယုတ်ကလတ်ကတစ်မျိုးတစ်စားဒီလိုနှစ်မျိုးနှစ်စားရှိကြည်တဲ့ယုတ်ကလတ်တွေကဘာတွေလဲဆိုတော့စောစောပြောတယ်မျက်စိကြည်တဲ့ရှိတဲ့ယုတ်ကလတ်မျိုးသကုတ္တကကလတ်မျိုးပေါ့နားကြည်တဲ့ရှိတဲ့သောတာတကကလတ်မျိုးနှာခေါင်းကြည်တဲ့ရှိတဲ့ခန္ဓာတကကလတ်မျိုး လျာကြည်တတ်ရှိတဲ့ဇိဝါတတကကလမျိုးကာယကြည်တတ်ရှိတဲ့ကာတတကကလမျိုးပေါ့အဲ့လိုမျိုးယုတ်ကလတ်တွေဒီသူကကြည်နေနေတောက်ပါသူကအကြည်တတ်တွေရှိနေတဲ့အတွက်ကြောင့်ဆိုလိုရင်းကဥမာစက္ကုတတကကလတ်ဆိုရင်စက္ကုလျင်စက္ကုအကြည်တတ်လျင်၁၀ခုမြောက်ရှိသောယုတ်ကလတ်အဲ့အဲ့ယုတ်ကလတ်တွေဆိုရင်ဒါကြည်နေတာပေါ့အဲ့တော့အဲ့ကြည်တဲ့ယုတ်ကလတ်တိုင်းကြည်တဲ့ယုတ်ကလတ်တိုင်းမှာတော့ဒီဇီဝိတဆိုတဲ့တက်ဆောင်တက်ကလေးရှိတယ် မကြည်တဲ့ယုတ်ကလပ်တွေမှာကြတော့ဦးဇင်းတို့ဇီဝိတနောက်ကကလပ်ဆိုတဲ့ဒါတကကြီးတွေဒီမှာအဘိဓမ္မာသဘောကိုလေ့လာမှုတဲ့သူသူတော်ကောင်းများကတော့နည်းနည်းလေးဒါနားယူဝါလိမ့်မယ်ဦးဇင်းတို့ဇီဝိတနောက်ကကလပ်ဆိုတဲ့ဇီဝိတတက်ဆောင်တက်ကလေးလျင်၉ခုမြောက်ရှိတယ်ယုတ်ကလပ်ဆိုတာတစ်မျိုးရှိတယ်အဲအဲ့ဒီယုတ်ကလပ်မှာဆိုရင်တော့သူကယုတ်ကလပ်အနေနဲ့တော့မကြည်လင်ဘူးဒါပေမဲ့သူ့မှာလည်းပဲဇီဝိတဆိုတဲ့တက်ဆောင်တက်ကလေးရှိတယ်နောက်ဟောမကဦးဇင်းတို့မှာစေတစာယုတ်တို့ဥဒုဇယုတ်တို့အာရသယုတ်တို့လို့ခေါ်တယ်ဒီအထကယုတ်တွေပေါ့ အဲ့ရုပ်တွေကတော့ခုနကသူကမကြည်ဘူးဇီဝိတလည်းမရှိဘူးပေါ့ဒါကြောင့်မလို့ဦးဇင်းတို့ကဒီဇီဝိတကိုရှုကြည့်ရင်စရှုတဲ့သူတော်ကောင်းကမကြည်တဲ့ယုတ်ကလတွေကိုစမရှုအောင်မကြည်တဲ့ယုတ်ကလတွေကိုစရှုရင်သူကရှိတဲ့ယုတ်ကလလည်းရှိတယ်မရှိတဲ့ယုတ်ကလလည်းဇီဝိတမရှိတဲ့ယုတ်ကလလည်းရှိနိုင်တဲ့အတွက်ကြောင့်ကိုဖမ်းကြည့်လိုက်တဲ့ယုတ်ကလဒီဇီဝိတမပါတဲ့ယုတ်ကလအဖြစ်အဲ့မှာကိုကဇီဝိတဆိုတဲ့တက်ဆောင်တက်ကလေးကိုမတိပဲဖြစ်တတ်တယ်ဒါကြောင့်မလို့ဇီဝိတကိုရှုခြင်းတဲ့သူတော်ကောင်းကစစချင်းမှာပေါ့ဆိုခြေတဲ့ယုတ်ကလတွေကိုဖမ်းပြီးတော့ရှုရတယ် အဲ့တော့ခန္ဓာကိုယ်ကြီးမှာခုနလိုယုတ်ကလတ်တွေအနေနဲ့ပဲမြင်နေတယ်ခြေလက်ကောင်းကလည်းပျောက်သွားပြီအတုံးကလည်းပျောက်သွားပြီယုတ်သဘောတရားယုတ်ကလတ်တွေအနေနဲ့ပဲအသေးဆုံးပညာအဆင့်ကိုမြင်နေတယ်ဆိုတဲ့သူတော်ကောင်းအဲ့မှာဆက်ပြီးတော့ကြည်တဲ့ယုတ်ကလတ်ကလေးတွေကိုအရင်ဆုံးညံနဲ့သိမ့်ကြည့်ရတယ်ပြီးတော့အဲ့မှာရှိတဲ့ခုနတက်ဆောင်ဓာတ်ကလေးကိုဒါရှုကြည့်ရအဲ့တော့ဒါတွေဒီလည်းပဲတကယ်တော့ရှုရခက်တဲ့အထင်းမှာတော့ပါတယ်ဒီတက်ဆောင်ဓာတ်ကလေးတွေသို့တော်လည်းပဲဒါကြိုးစားပြီးတော့ရှုရအဲ့တော့တက်ဆောင်ဓာတ်ဆိုတဲ့သဘောကသူကဘာပြောတာလဲဆိုတော့သူနဲ့တကောင်ကရှင်မော်ရှင်ပဲ ရှင်မောရှင်မြတ်ဆိုတာအတူတကောကဖြစ်နေတဲ့ဒီယုတ်တရားတွေရှိတာပေါ့အဲ့ယုတ်တရားတွေကိုသူကဘာလဲဆိုတော့စောင့်ရှောက်ပေးနေတာဘလို့စောင့်ရှောက်ပေးတော့ဒီမှာယုတ်တရားတွေမှာသူတို့ဖြည့်ဒီပြက်ဆိုတာဒါရှိတာအဲ့တော့ဖြစ်တဲ့နေရာလေးကနေစပြီးတော့ဟိုဘက်ပြက်တဲ့နေရာလေးကိုရိုင်းသွားတယ်ဂျားထဲမှာတီဆိုတာလေးရှိတယ်အဲ့တီဆိုတဲ့နေရာလေးမှာတီတန့်နေအောင်သူကထိမ့်သိမ့်စောင့်ရှောက်ပေးထားတဲ့သဘောတရားလေးပဲအဲ့တော့ဒဟန်နေတီဦးဇင်းတို့ဟိုမျက်စိနဲ့မြင်တယ်လို့မြင်ရတာတော့မဟုတ်ဘူးဉာဏ်ပညာနဲ့သာဒါခွဲခြမ်းစိတ်ဖြာပြီးတော့ သိရတဲ့တရားမျိုးဖြစ်ကောင်းပြီအဲ့တော့အဲ့တက်ဆောင်တက်ကလေးကိုယောဂီကတင်မြန်များစွာကြိုးစားပြီးတော့ရှုရအဲတင်မြန်များစွာကြိုးစားပြီးတော့ရှုလိုက်လို့ချင်းဒီကြည်တဲ့ယုတ်ကလမှာပထဝီရှုပြီးပြီးအာဘောရှုပြီးပြီးဒေဇောရှုပြီးပြီးဝါယောရှုပြီးပြီးဝဏဆိုတဲ့အစဉ်ရှုပြီးပြီးဂန္ဓဆိုတဲ့အနတ်ရှုပြီးပြီးရတ္တဆိုတဲ့အရာသာရှုပြီးပြီးဩဇာဆိုတဲ့အစီအစိတက်ကလေးရှုပြီးပြီးဆိုအဲ့မှာဇီဝိတာလေးကိုဆက်ကြည့်အဲ့မှာဘလို့သွားပြီးတော့ယောဂီကတွေ့မလဲဆိုတဲ့အခါကျခုနပြောတဲ့ဒီ သဘောတရားလေးတစ်ခုတည်းကြံတဲ့သူနဲ့ခုနအတူတကောဖြစ်နေတဲ့ဒီကြံတဲ့ကလတ်တူလို့ခေါ်တာပေါ့ကလတ်တူယုတ်တရားတွေကလတ်တူယုတ်တရားဆိုတာဒီခုမိမိကြည်ထားတဲ့ယုတ်ကလတ်လေးနဲ့အတူအတွင်းမှာအတူတကောဖြစ်နေတဲ့အခြားသောယုတ်တရားတွေခုနကိုရှင်မျိုးရှိမယ်ပေါ့အဲ့ရှင်မျိုးကိုသူကဒါစောင့်ရှောက်ပေးထားတယ်ခုနပြောတဲ့ဖြစ်တဲ့နေရာနေပြီးဟုတ်ပြက်တဲ့ဘက်ကိုရိုင်သွားတဲ့အခါမှာဒီတီဆိုတဲ့သဘောလေးရှိတယ်အဲ့တီမှုလေးဟိုတောက်လျှောက် တည်နေအောင်သူကစောင့်ရှောက်ပေးထားတဲ့သဘောလေးအဲ့သဘောလေးကိုတိမ်ချိန်မှများစွာရှုလို့ရှိရင်ခုနမိဘနဲ့သားသမီးလို့မိဘနဲ့သားသမီးမှာခုနမိဘတယောက်ကသားသမီးကိုတည်နေအောင်ပေါ့ကျေးဇူးပြုဖြစ်အောင်လည်းကျေးဇူးပြုတယ်တည်အောင်လည်းပြုဒီနေရာမှာတည်အောင်ကျေးဇူးပြုနေတဲ့သဘောပေါ့အဲ့ဒါဒီဒါတက်ဆောင်တက်ကလေးဇီဝိတရဲ့သဘောပဲအဲ့ဒါလေးကိုစူးစမ်းပြီးရှုလို့ရှိရင်တက်ကတက်ကတက်ကတက်ကရှုရင်တော့တစ်ချိန်ချိန်တော့ယောဂီကဒါသဘောပေါက်လာသဘောပေါက်လာပြီဆိုဒါဇီဝိတကိုနားလည်သွားပြီဒီလိုပြောလို့ရတယ် နားလည်သွားရင်ဘာထပ်ပြီးရှုရမလဲအဲ့တော့ဘာထပ်ရှုရမလဲဆိုတော့ဦးဇင်းအဲ့မှာဇီဝိတံပြီးလို့ရှိရင်တော့အဲ့ကြည်တဲ့ရုပ်တွေကိုစပြီးတော့ရှုလို့ရတယ်အဲ့တော့အကြည်ရုပ်တွေရှုပေါ့အကြည်ရုပ်တွေကိုရှုတဲ့အခါမှာဦးဇင်းတို့ဥမာစက္ခုအကြည်ပေါ့စက္ခုအကြည်ကိုရှုခြင်းနဲ့ဆိုလို့ရှိရင်ယုတ်ကလတ်တိုင်းယုတ်ကလတ်တိုင်းမှာခုနကြည်တဲ့ယုတ်ကလတ်တွေပေါ့ကြည်တဲ့ယုတ်ကလတ်တွေမှာကိုကဒီဇီဝိတ္တဒီ၉မျိုး၉မျိုး၉မျိုး၉မျိုးရှုလို့ရတယ်ရှုလို့ရပြီဆိုတော့သူတော်ကောင်း သူတော်ကောင်းကဒီဇီဝိတကိုခုနမကြည်တဲ့ယုတ်ကလတွေမှာရှုကျင်သေးတယ်ဆိုရင်ခဏကြည်တဲ့ယုတ်ကလကိုထားမကြည်တဲ့ယုတ်ကလမှာတခါထပ်ပြီးတော့ခုနထမ်းပြီးတော့ခန္ဓာကိုယ်တက်ခွဲတဲ့ယုတ်ကလတွေပဲမြင်လာပြီးမြင်လာပြီးဆိုအဲ့ယုတ်ကလထဲမှာမကြည်တဲ့ယုတ်ကလကိုညံနဲ့သိမ့်စီထားမယ်သိမ့်စီထားပြီးအဲ့ဒီယုတ်ကလမှာခုနပထဝီအာဘောဒေသောဝါယောဝဏကန္နာတတဩဇာတိရှုရပြီဆိုရင်အဲ့မှာရှိတဲ့ဇီဝိတလေးကိုရှုကြည့်ရှုကြည့်ရင်တော့တချို့တချို့ယုတ်ကလမှာဇီဝိတရှာလို့မတွေ့ အချို့ချို့ယုတ်ကလပ်မှာတော့အဲ့မှာဇီဝိတဆိုတဲ့ခုနတက်ဆောင်တက်ကလေးကိုသွားသွားပြီးတော့တွေ့လိမ့်မယ်ကလတ်တူယုတ်တရားတွေကိုစောင့်ရှောက်ပေးထားတဲ့သဘောလေးပဲအဲ့ဒါလေးကိုသွားသွားတွေ့ပြီးဆိုရင်တစ်ကြိမ်တွေ့ပြီးတစ်ကြိမ်တွေ့ပြီးဆိုရင်အဲ့ထက်ကတက်ကရှုပြီးလို့ရှိရင်ယုတ်ကလတ်တော်တော်များများမှာပေါ့သို့တော်ခုနပြောတယ်မကြည့်တဲ့ယုတ်ကလတ်တိုင်းမှာတော့ဇီဝိတမရှိတဲ့အတွက်ကြောင့်အဲသို့တော်ရှိတဲ့ယုတ်ကလတ်တွေမှာမိမိကတော်တော်များများညံလေးနဲ့ရှုနိုင်ပြီဆိုကြဆိုအဲ့လိုရှုနိုင်ပြီဆိုရင်ဒါဇီဝိတကိုမိမိကကျွမ်းကျွမ်းကျင်ကျင်နဲ့ရှုနိုင်သွားပြီယုတ်ကလတ်တွေမှာ ကြည်တဲ့ယုတ်ကလမှာလည်းရှုတတ်ပြီးမကြူတဲ့မကြည်တဲ့ယုတ်ကလမှာလည်းရှုတတ်ရှုတတ်ပြီဆိုရင်နောက်တစ်ဆင့်တက်ပြီးခုနစက္ကုအကြည်တက်ကိုရှုရစက္ကုအကြည်တက်ကိုရှုကျင်တော့ဘာလို့ရတော့ခုနမျက်စိဝင်းကျင်မျက်စိဝင်းကျင်မှာရှိတဲ့ကြည်တဲ့ယုတ်ကလတစ်ခုကိုလှမ်းပြီးတော့သိသိရဉာဏ်နဲ့သိသိတာသိသိပြီးတော့အဲ့ကြည်တဲ့ယုတ်ကလကိုတကားတဲ့တက်ခွဲပေါ့တက်ခွဲတဲ့အခါမှာခုနပထဝီအာဘောတေဇောဝါယောဝဏ္ဏဂန္ဓာရတ္တာပြီးတော့ဇီဝိတလေးပါ ဝဏကဏရတ္တဩဇာပြီးတဲ့ကဇီဝိတာလေးပါတွေ့မယ်၉မျိုးအဲ၉မျိုးတိတွေ့ထားပြီဆိုလို့ရှိရင်အဲ့ဒီမှာဒီကြည်တဲ့ခုနအကြည်တက်ကလေးပေါ့အဲ့အကြည်တက်ကလေးကိုသူကဘာလို့ရအောင်ဆိုတော့စက္ကုအကြည်ဟုတ်မဟုတ်ကိုမင်းစစ်ရတော့စမ်းစစ်ရတော့မယ်ဆိုဘာလို့ရအောင်ဆိုတဲ့အခါကျတော့ဒီဦးဇင်းတို့ကိုကိုကိုတွေ့ထားတဲ့ဒီဒီကြည်တဲ့ရုပ်ကတွေကဒီစက္ကုမြောက်ကိုကိုကသိကျင်တာဖြစ်တဲ့အတွက်ကြောင့်ဒီစက္ကုမြောက်ကိုဘာလို့ရမလို့ဆိုတော့ဘေးကမိမိကိုသိသိထားတဲ့ယုတ်ကလကရဲ့အနီးအနားမှာရှိတယ်ပေါ့ ယုတ်ကလတ်တော်တော်များများပေါ့ယုတ်ကလတ်အများစုရဲ့အယောင်ကိုလှမ်းအာယုံယူကြည့်ရအာယုံယူကြည့်တဲ့အခါမှာမိမိသိသိရတဲ့ယုတ်ကလတ်ဒီအကြည်ယုတ်ကလေးပေါ့အေးအကြည်ယုတ်ကလေးကိုကိုလှမ်းအာယုံယူလိုက်တဲ့ဒီအယောင်ကယုတ်ကလတ်အများစုရဲ့အယောင်ကလာပြီးတော့ရိုက်ခတ်ခဲ့တယ်ဆိုရင်ဒါစကုကြီးလို့ခေါ်တယ်ရူပါပိဂါတာရဟပဲဒီရူပါယုံလေးကရိုက်ခတ်ခြင်းကထိုက်တန်တဲ့အကြည်ယုတ်ကလေးပဲဒါဆိုလို့ရှိရင်ဒါကိုစကုအကြည်လို့ဒီလိုဆုံးဖြတ်ရသို့တော့မျက်စိမှာရှိတဲ့အကြည်ယုတ်တိုင်း စက္ကုအကြည်ဖြစ်နိုင်သလားဆိုတော့ဒါတော့မဖြစ်နိုင်ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ဒီမျက်စိဝန်းကျင်မှာကြည့်လို့ရှိရင်သူကကာယဆိုတဲ့ဒီကာယအကြည်ဓာတ်တွေလည်းရှိတယ်။ကြောင့်မလို့ဦးဇင်းတို့ကာယအကြည်ဓာတ်ရှိလို့မျက်စိကိုသွားထိရင်ဒီကကြီးတွေထိမှန်းမသိဘူးလား။သိတယ်။အထိတံကိုထိမှန်းသိခြင်းဒီဒါကာယအကြည်ကြောင့်သူမသိနိုင် ဒါပေမဲ့ဦးဇင်းတို့သွားပြီးထိလိုက်လို့ရှိရင်ထိမှန်းသိနေခြင်းဒီဒါဒီကာယအကြည်ရှိလို့ပဲအဲ့တော့ကာယအကြည်ကဟိုတလုံးကပြောရတဲ့အတိုင်းပဲခန္ဓာကိုယ်ဒီခန္ဓာကိုယ်တစ်ခုလုံးမှာပြန့်နှံ့ပြီးတော့ရှိနေတာဖြစ်တယ်ဖြစ်တဲ့အတွက်ကြောင့်ဒီမျက်စိဝင်းကျင်မှာကြည်တဲ့ယုတ်ကကိုဖမ်းပြီးသိသိပြီးလို့ရှုတဲ့အခါတိုင်းမှာရူပါယုံကိုအောင်ယူလို့ရှိရင်ဒီရူပါယုံရိုက်ခတ်ခြင်းကထိုက်တန်တဲ့ဒီစက္ခုအကြည်ဆိုတာကိုဟန်သိသိလိုက်တဲ့ဒီအကြည်ယုတ်ကလကလေးမှာလာရိုက်ခတ်ခြင်းမှာလိုက်ရိုက်ခတ် မရိုက်ခတ်လို့ရှိရင်ကိုကဒါငါရှူတာမှားနေသလားဒီလိုတန်တရားဝင်စရာမလိုဘူး။အော်ဒါဆိုလို့ရှိရင်တော့ဒါဒီစကုအကြီးမဖြစ်နိုင်ဘူးဒါကာယအကြီးဖြစ်လိမ့်မယ်။အဲ့တော့ဘာလို့ကတော့နောက်ကြည့်တဲ့ယုတ်ကရတစ်ခုကိုပြန်ပြီးတော့ညာနဲ့ပြန်တင်းစီပြီးတဲ့အခါမှာအဲ့ကုဏကိုတင်းစီထားတဲ့ယုတ်ကလကဝင်းကျင်မှာရှိတဲ့ယုတ်ကလအများစုရဲ့ယုတ်ကလတော်တော်များများရဲ့အယောင်ကိုတစ်ခါလှမ်းပြီးတော့အာယုံယူအာယုံယူလိုက်လို့ရှိဘာဖြစ်တော့အဲ့ဒီကိုအာယုံယူလိုက်တဲ့အယောင်ကကိုတင်းစီထားတဲ့ဒီအကြီးယုတ်ကလေးကိုလာပြီးတော့ရိုက်ခတ်ပြီး ရိုက်ကပ်ပြီဆိုရင်တော့ဒါကိုဦးဇင်းတို့ကစက္ကုအကြီးလို့ယောဂီကဒီလိုဆုံးဖြတ်ရတယ်အဲ့တော့ဒီနေရာမှာခဏရက်ပြီးတော့တို့ဒကာကြီးတွေဒကာမကြီးတွေကိုနည်းနည်းပြောချင်တာကယုတ်တရားတွေကတိတ်ပြီးတော့လင်းလင်းမြန်မြန်ကြီးနဲ့ဖြစ်နေတယ်။မှာတစ်စက္ကန့်လို့ခေါ်တဲ့လက်ပြတ်တတို့ဒီတစ်စက္ကန့်အတွင်းမှာတော့မှာဂရေ9000လောက်ဖြစ်ပြီးတော့ပြတ်သွားတယ်။ဆိုလိုရင်းကတစ်စက္ကန့်ကိုအပုံဂရေ9000ပုံရင်တပုံလောက်ပဲတက်တန်းရှိတယ်ဒီယုတ်တရားက။အဲယုတ်တရားကိုအခုပြောသလိုပေါ့လေ ခါလေယုတ်တရားလေးကိုသိသိအဲ့မှာရှိတဲ့ပတဝီယဘောဒေဇောဝါယောဝဏကန္နာရတ္တဩဇာဇီဝိတတိကိုမျိုးသိသိပြီးတော့မှတခါဒီစက္ခုအကြည်ကိုသိနိုင်ရေးဟုတ်မဟုတ်ကိုစမ်းစစ်ရေးအတွက်ရူပါယုံကိုနှံ့ပြီးတော့အာယုံယူရူပါယုံလေးကရိုက်ကကမှဒီမှာဒီကိုသိသိရတဲ့အကြည်ယုတ်ကလေးကိုလာရိုက်ကရင်ဒါကိုစက္ခုအကြည်လို့ဒါဆုံးဖြတ်ရတယ်ဆိုတဲ့ဒီစက္ခုတတကစက္ခုအကြည်ယုတ်ကိုရှုဖို့အရေးဒီတို့တကကြီးဒီကမိုက်ဒီခုချိန်တွေးရင်ဖြစ်နိုင်တယ်လို့ထင်ပါမလားမထင်ပါဘူးဖေဟာ ဒါဖြစ်နိုင်ဖို့ရန်အင်တန်ခဲရင်တယ်လို့ဒီလိုတွေးရင်တွေးမယ်တနည်းအားဖြင့်မဖြစ်နိုင်ပါဘူးလို့ဒီလိုပြောရင်ပြောတွန့်တော့ဦးဇင်းတို့ဒီနေရာမှာညံတဲ့သဘောကိုကိုကနားလည်ထားဘူးညံတဲ့သဘောကိုညံတဲ့သဘောကိုနားလည်ထားဖို့လိုတယ်ညံဆိုတာဦးဇင်းတို့သိပြီးတော့ထင်မြင်အဲ့ကကြတော့စိတ်ဆိုတဲ့အတိညာနဲ့မှာရှင်ရှင်တွဲဖြစ်တဲ့ဒီနန္တရားကသူကဂရေတသိန်းလောက်ဖြစ်တယ် ခုနဒီရုပ်တရားကတစ်စက္ကန့်ကိုအပုံဂရေ9000ပုံတစ်ပုံလောက်အသက်ရှိတယ်။တနည်းအားဖြင့်ဟိုအင်မတန်လင်းလင်းမြန်မြန်ကြီးဖြစ်တယ်။သို့တော့ဉာဏ်တရားကသူ့ထက်ပိုပြီးတော့လင်းမြန်။သူ့ထက်ပိုပြီးတော့လင်းမြန်တယ်မှာဂရေတစ်စက္ကန့်ကိုဂရေ30လောက်ပုံတစ်ပုံလောက်ပဲသူကဖြစ်ပြီးပြတ်သွားတဲ့အတွက်ကြောင့်အဲ့မှာဉာဏ်ပညာတွေကအများကြီး။အဲ့တော့ရုပ်တဲ့သူကဉာဏ်ကပိုပြီးတော့သူလိုရင်းပြောချင်တာကလင်းမြန်နေတာ။လင်းမြန်တဲ့အတွက်ကြောင့်ဥမာဇက်ကိုကြီးရှူလိုက်တဲ့အချိန်မှာဒီဒီဉာဏ်ပေါ့အတိဉာဏ်နဲ့ဟို ဒီဒီယုတ်ကလတစ်ခုကခုနဟောပထဝီကိုရှုလိုက်တဲ့အခါပထဝီရှုပေမဲ့ပထဝီလို့တိသွားတယ်ဒီအသိဉာဏ်တိသွားတဲ့အချိန်မှာဒီယုတ်ကကမပြည့်စည်သေးဘူး။အဲဆိုတော့စိတ်ကအញ្ញမ်းကြီးမြန်တာကိုစိတ်တိသွားတဲ့အချိန်အနောက်ကောင်ကခုနပထဝီပြီးတော့အာဘောရှုမယ်ဒေသောရှုမယ်ဝါရောရှုမယ်အဲ့လိုရှုနေတဲ့အချိန်မှာဒီအသိဉာဏ်ကတော့မှတကူပြီးတကူတကူပြီးတကူသိသွားတာဒီယုတ်ကလကိကသူကတတန်းရှိနေတော့သူကတတန်းရှိတယ်သူကဟိုစိတ်တက္ကနာ51ချက်အသက်ရှိတာ အဲ့ဒီခါကျတော့အဲ့လိုဦးဇင်းတို့ကနားလည်ထားလို့ရှိရင်တော့နန္တရားငံပို့ပြီးတော့လင်းလင်းမြန်မြန်ဖြစ်တဲ့အတွက်ကြောင့်တလုံးစီတလုံးစီသဘောတရားတစ်ခုစီတစ်ခုစီကိုဆင်ရင်နေခြင်းဒီဒါဆင်ရင်လို့ရတယ်ဆိုတာမျိုးကိုတော့မိမိတို့ကဒါသဒ္ဓါတရားနဲ့ဥစွာပထမယုံကြည်ရမှာဖြစ်သဒ္ဓါနဲ့ရှိသွားအောင်ဘောတော့သဒ္ဓါနဲ့ယုံကြည်ရမှာဖြစ်သို့တော့တကယ်လက်တွေ့ပိုင်းပါလာတဲ့အခါကျရင်တော့ဒုဒကကြီးဒကမကြီးတွေမိမိတို့လည်းတကယ်ကြင်ဉဏ်ကြိုးကိုအားထုတ်လာပြီဆိုရင်တော့ ကိုယ်တမ္မာဒိဋ္ဌိဉာဏ်ပညာနဲ့ကိုကိုယ်တိုင်ထွန်းပေါက်သိမြင်ပြီဆိုရင်အဲ့ကြရင်တော့သင်တို့ဘာမှညင်းတရားမရှိတော့။ဟောဘုရားရှင်ဟောတဲ့တရားတွေဒီတကယ်အရှိတရားတွေပါလားဆိုတော့အဲ့ကြရင်တော့တို့တခါကြီးတခါမကြီးတွေအားလုံးကကိုစီကိုစီလက်ခံနိုင်ပါဖြစ်တယ်။ကောင်းပြီဒါဇက်ကုအကြီးလေးကိုအဲ့လိုရပြီဆိုတဲ့သူတော်ကောင်းကဇက်ကုအကြီးတက်ကလေးကိုမျက်စိဝင်ချင်းမှရပြီဆိုတက်ကတက်ကယူအဲ့ကြီးတဲ့ရုပ်ကလေးကိုဖန်တင်ကြည့်လိုက်ပထဝီအာဘောဒေသောဝါယောဟောနာခန္ဓာရတ္တဩဇာဟောပြီးတဲ့ကကြဇီဝိတဇက်ကုအကြီး ထက်ကတက်ကယုတ်ကလတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းပြောင်းရှုတော်တော်လေးရှုလို့ရပြီရပြီဆိုတဲ့သူတော်ကောင်းကနောက်တစ်ခုပြောင်းလို့ရပြီသောတာအကြည့်အဲသောတာကြီးကိုရှုခြင်းနဲ့စောစောကပြောတဲ့အတိုင်းပဲဒီနာပေါ့နာဝင်းကျင်ပေါ့ခုနဆိုကြပါစို့ဓကမဏံကိုရှုလိုက်လို့ယုတ်ကလတွေအနေနဲ့အကုန်လုံးတွေ့ပြီဆိုရင်အဲနာဝင်းကျင်လောက်ကိုဖမ်းပြီးတော့အဲ့မှာရှိတဲ့ကြည်တဲ့ယုတ်ကလတစ်ခုကိုအာယုံနဲ့ယူရတယ်သိသိထားရတယ်ဉာဏ်ပညာနဲ့သိသိပြီးတဲ့အခါကျအဲ့မှာခုနပထဝီယာဘောဒေဇောဝါယောဝဏကဏရတ္တဩဇာဇီဝိတတိရှုပြီးတဲ့အခါအဲ့မှာအတန်ပေါ့ အဲ့အတန်ကတော့အစ္ဆဒအတန်လည်းရတယ်ဗိဒအတန်လည်းရတယ်ဘလို့အတန်ပဲဖြစ်ဖြစ်လှမ်းပြီးအာရုံယူလို့ရတယ်အဲ့လိုအတန်ယူလိုက်လို့ရှိရင်လည်းပဲဒီကိုအာရုံယူလိုက်တဲ့အတန်ကကိုသိသိထားတဲ့အကြည်ယုတ်လေးကိုလာပြီးတော့တတ္တပိဂါတာရဟပဲဒီတတ္တာယုံလေးကရိုက်ခတ်ခြင်းကထိုက်တန်တဲ့အကြည်ဓာတ်ကလေးပဲနားကြည့်ဆိုအဲ့ဒါကြောင့်ကိုကအတန်ကိုလှမ်းပြီးအာရုံယူရင်ဒီအတန်လေးကလာပြီးတော့ကိုသိသိထားတဲ့အကြည်ယုတ်လေးကိုလာပြီးရိုက်ခတ်လို့ရှိရင်ဒါကိုနားအကြည်သောတာအကြည်လို့ဒီလိုခေါ်တယ်သောတာအကြည် ရပြီဆိုလို့ရှိရင်အဲ့နားဝင်ခြင်းမှာပဲတကထက်ကတက်ကကြီးယုတ်ကလေးကိုသိမ့်ပြီးပြီးတော့အဲ့ဒီနားအကြီးသောတာအကြီးလေးယုတ်ကလေးကိုထက်ကတက်ကရပြီဆိုတဲ့သူတော်ကောင်းတယောက်ကနောက်တကနှာခေါင်းအကြီးဂါနာအကြီးကိုပြောင်းချွတ်ချွတ်ခြင်းစတော့တူပဲအဲ့ဒီနှာခေါင်းပေါ့နာဒီဝဒီနှာခေါင်းဝင်ခြင်းပေါ့အဲပေါ့နာဒီဝဒီနှာခေါင်းဝင်ခြင်းမှာလှမ်းပြီးတော့ကြည့်လိုက်လို့ရှိရင်အဲ့မှာယုတ်ကလပ်တွေအနေနဲ့တွေ့အဲ့ဒီကကြီးတဲ့ယုတ်ကလပ်တစ်ခုကိုဒါသိမ့်စီရပြန် သိသိမိလို့ရှိရင်ညာနဲ့သိသိတာရဲ့မှာပထဝီယဘောဒေသောဝါယောဝဏကန္နာရတ္တဩဇာဇီဝိတာဒီကိုမျိုးရှုလို့ရပြီဆိုရင်အဲ့ဒီအနိနာမှာပဲရှိရဲ့ယုတ်ကလအများစုရဲ့အနံ့ကိုပဲနှမ်းပြီးအာရုံယူရအောင်ယူလို့ရှိရင်အဲ့မှာသူကဒီအနံ့လေးကကိုသိသိထားတဲ့အကြည်ယုတ်ကလေးကိုလာပြီးတော့ရိုက်ခတ်လိမ့်အဲ့လိုရိုက်ခတ်ပြန်ရင်လည်းပဲကိုသိသိထားတဲ့အကြည်ယုတ်ဒီဒါဂါဏအကြည်တေချာပြီအကယ်၍မရိုက်ခတ်ဘူးဆိုရင်လည်းဒါဒီကာယအကြည်ဖြစ်နိုင်တယ်လှုပ်ခဲလိုက်နောက်ယုတ်ကလတစ်ခုကိုပြောင်းရှုပေါ့ဒီတဲ့ယုတ်ကလဒီလိုပုံစံနဲ့ကိုကတက်ကတက်ကလေ့ကျင့်လိုက်လို့ရှိဒီ ဟိုဂါနာအကြည်လို့ခေါ်တဲ့ဒီနှာခေါင်းအကြည်တက်ကလေးကိုကိုကနားလဲလေနားလဲလို့ရှိရင်နောက်တစ်ခုပြောင်းမယ်လျာအကြည်ဇိမ်ဝါအကြည်ကိုပြောင်းကြည့်အဲ့တော့လေခုနလိုပေါ့ရှာဝင်းကျင်မှာကြည်တဲ့ယုတ်ကလတစ်ခုကိုဖမ်းပြီးတော့သိမ့်စီတာညံနဲ့ပြီးတဲ့အခါကျလို့ရှိရင်သဘောတရားတွေကိုဒါပထဝီအဘောတေဇောဝါယောဟောနာကဏ္ဍတဩဇာဇီဝိတတိရပြီဆိုရင်ခုနအယနာလေးတစ်ခုခုလှမ်းအာရုံယူရတယ်အဲ့တော့အယနာကလည်းခုနအဲ့ဒီကိုသိမ့်စီတာတဲ့လျာဝင်းကျင်နောက်မှာရှိတဲ့အယတာတစ်ခုခုလှမ်းအာရုံလို့ရှိရင်အဲ့မှာ ဒီအရသာကိုအာယုံယူလိုက်တဲ့အရသာတက်ကလေးကကိုသိမ့်စီထားတဲ့အကြည့်ရုပ်ကလေးကိုလာပြီးတော့ရိုက်ကတ်လိုက်ရိုက်ကတ်လို့ရှိရင်ဒါဒီဒါလျာကြီးအဲဒါရပြီဆိုရင်ဒါလေးကိုလည်းထက်ခါတက်ခါနဲ့ရှူပွားသုံးတက်ချိန်မှန်များစွာတော့လေ့ကျင့်ပေးရတယ်ရပြီဘယ်ချိန်မှဖမ်းရှူလိုက်ရှူလိုက်ဒီလျာကြီးလေးကိုလည်းကိုကရှုတတ်သွားပြီဆိုရင်နောက်တစ်ခုကိုကြီးပေါ့ဟောကိုကြီးရရင်တော့သူကခဏခဏကိုယ်အနက်မှာရှိနေတဲ့အတွက်ကြောင့် မိမိခန္ဓာကိုယ်ကဓာတ်လေးပါးဖန်ဆိုင်လာလို့ယုတ်ကလတ်တွေကြီးတွေ့ပြီးအဲ့မှာကြည်တဲ့ယုတ်ကလတ်တွေရှိတယ်ဘယ်ကယုတ်ကလတ်ပဲဖြစ်ဖြစ်မျက်စိနားနာလျာကိုယ်ပေါ့အဲ့ဘယ်နေရာဟာပဲဖြစ်ဖြစ်ကြည်တဲ့ယုတ်ကလတ်တစ်ခုကိုဖန်သိမ့်ကြည့်တာသိမ့်ကြည့်တာပြီလို့ရှိရင်အဲ့ဒီမှာရှိတယ်ဒီမှာကျတော့ तू ကအာယုံက၃မျိုးဖြစ်သွားတယ်အဲ့မှာတော့ဦးဇင်းတို့ယောဂီတွေကိုစိတ်ကြည်လက်ရှိတယ်ဒီခါလေးမှာသင်ပေးရတယ်နည်းနည်းလေးညံပါပြီးတော့ထက်တဲ့သူတော်ကောင်းတွေအတွက်ကတော့လောလောကူကူနဲ့ तू ကဟိုရတယ်အဲတချို့ချို့ကြတော့ तू ကအာယုံက၃မျိုးဖြစ်နေတယ်ဘလို့လဲဒီလိုစသည်အပြင်နည်းနည်းလေးတော့ပြောတတ်တာ အတော်ဦးဇင်းတို့ကခုနကြည်တဲ့ယောဂလက်တစ်ခုလေးကိုဖမ်းပြီးတော့ညံနဲ့သိမ့်စီတာသိမ့်စီပြီးတဲ့အခါအဲ့မှာဒီဖောဒမာယုံဆိုတာဦးဇင်းတို့မမေ့ရဘူးဖောဒမာယုံဆိုတာအာဘောဓာတုဝိဥစီတံပဲအဲ့တော့အာဘောဓာတ်ကိုကျင်ထားတဲ့ဓာတ်၃ပါးရဲ့အပေါင်းအဲ့တော့ဆိုကြပါစို့ပထဝီဓာတ်တေဇောဓာတ်ဝါယောဓာတ်အဲ့သုံးခုဒီဒါဖောဒဘာယုံလို့ခေါ်တယ်သူကတွေ့ထိခေါင်းတဲ့ယုတ်တရားတွေအဲ့တော့အဲ့ဒီမှာဥမာပထဝီပေါ့ပထဝီဆိုပထဝီရဲ့ တေဇောဆိုရင်တေဇောပေါ့အာဘောဆိုအာဘောအဲ့သုံးခုရှိတယ်အဲ့သုံးခုတွေကနေဦးဇင်းတို့ကဘာလုပ်ရမလို့ကြိုက်တဲ့တစ်ခုကိုလမ်းအာရုံယူရတယ်အဲ့တော့ကြည်တန်းယောဂလန်တစ်ခုကိုကိုမိမိကညံနဲ့သိသိထားတယ်ပြီးတော့အဲ့ပထဝီကိုအာရုံယူမယ်ဆိုပထဝီကမာမှုသဘောလေးကိုလမ်းအာရုံယူကြည့်အာရုံကြည့်အဲ့မာမှုသဘောလေးကကိုသိသိထားတဲ့ဒီအခြေရုပ်ကလေးကိုလာပြီးတော့ရိုက်ကတ်တယ်ဆိုရင်ဒါဒီကာယအခြေအကာယကြီးရပြီဆိုလို့ရှိရင်ထက်ကထက်ကရှုကြည့်ရပြီဆိုနောက်တကအာယုံပြောင်းကြည့်လိုက် ခုကိုကပထဝီကိုယူထားတယ်ခုနသုံးမျိုးရှိတဲ့တရားကိုကပထဝီကိုကြည့်ပြီးပြီဆိုရင်နောက်ကဘာလုပ်ရမလဲဆိုတော့ဒီတေဇောပူမှုအိမ်မှုတစ်ခုကိုလှအာရုံယူကြည့်အဲ့တော့ပူမှုအိမ်မှုတစ်ခုကိုလှအာရုံယူလိုက်လို့ရှိတယ်ဒီပူမှုပေါ့ကိုအာရုံယူတဲ့ပူမှုလေးကကိုသိသိကြတဲ့အချီတက်လေးကိုလာပြီးတော့ရိုက်ခတ်ပြီးဆိုလို့ရှိရင်ဒါလည်းပဲဒါကာယအကြည်ကိုသိသိကြတဲ့အကြည်ရုပ်လေးဒီကာယအကြည်လို့ဒါလိုနားလည်ရ။အော်နောက်တစ်ခါနှစ်ခုပြီးနောက်ဆုံးပြတဲ့ဒီဟိုပထဝီလေးကိုကရှုတတ်ပြီးအဲတေဇောလေးရှုတတ်ပြီးဆိုရင်နောက်ဆုံးတစ်ခုပြတဲ့ဗါတဲ့တော့ ဝါယောအဲဝါယောမှာတုန်းကထောက်မှုတွုံးမှုပေါ့ဒီလိုတစ်မျိုးမျိုးရှိတယ်အဲနှမျိုးကိုလည်းမိမိကလှမ်းပြီးတော့အကြည်ယုတ်ကလေးကိုတင်ကြည့်တာပြီးတော့အဲထောက်မှုတွုံးမှုတစ်ခုခုလှမ်းအာရုံယူကြည့်အောင်ယူကြည့်လို့ရှိရင်ကိုသိသိတာတဲ့အကြည်ယုတ်လေးကိုလာပြီးရိုက်ခတ်နေလို့ရှိရင်ဒါဒီကာယအကြည်လို့ဒီလိုသဘောပေါက်ရတယ်။အဲ့လိုဆိုလို့ရှိရင်ဒါထက်ကတက်ကနဲ့လေ့ကျင့်လိုက်ပြီးတော့ကိုခန္ဓာကိုယ်မှာသကုအကြည်သောတာအကြည်ကာဏအကြည်ဒေဝအကြည်ကာယအကြည်ရပြီဆိုတဲ့သူတော်ကောင်းဘာလို့ရအောင်ဆိုတော့တက်စင့်တက်ပြီးတော့ ဘာဝယုတ်တွေကိုရှုရတယ်ဘာကိုရှုရတယ်ဘာဝယုတ်တွေကိုတဆင်တက်ပြီးရှုရပါမယ်ဖေ။အဲ့တော့ဘာဝယုတ်တွေကိုတဆင်တက်ပြီးတော့ရှုရတဲ့အပိုင်းလည်းကြောက်အောင်ဘာဝယုတ်ကတော့ရှုရခက်တဲ့အထင်းမှာသူလည်းပဲပါ။အဲ့ကကျတော့ဘာဝယုတ်ကိုရှုကျင်နေဆိုတဲ့သူတော်ကောင်းတယောက်ကခုနလိုပေါ့။သို့တော့ဒီဘာဝယုတ်ဒီမဟုတ်စင်းတို့အဋ္ဌိဘာဝယုတ်ပုရိသဘာဝယုတ်အဋ္ဌိဘာဝယုတ်အမျိုးသမီးဟုမှတ်ကြောင်းမှတ်ရာသိထိုက်သောယုတ်ပုရိသဘာဝယုတ်ဆိုတာအမျိုးသားဟု မှတ်ကြောင်းမှတ်ရာတိထိုက်သောယုတ်ဆိုတဲ့ဒီယုတ်တွေရှိဒီယုတ်တွေကလည်းဦးဇင်းတို့လောကကသိတယ်လို့တော့မဟုတ်ဘူးတကယ်ဦးဇင်းတို့စာပေရတော့ဒီအမျိုးသားဟုတိကြောင်းတိရာဖြစ်တဲ့အဲပုရိသဘာဝယုတ်အမျိုးသမီးဟုတိကြောင်းတိရာဖြစ်တဲ့အဲအဋ္ဌိဘာဝယုတ်ဆိုတာခန္ဓာကိုယ်အနှံ့ပြားမှာရှိခန္ဓာကိုယ်အနှံ့ပြားမှာရှိနေတာဘာကြောင့်လဲဆိုတော့တို့တကကြီးတွေတကမိုက်တွေကြည့်ကြည့်ပေါ့အမျိုးသမီးသဘင်နဲ့အမျိုးသားသဘင်တူသလားမတူပါဘူးခင်ဗျာမတူအမျိုးသားရဲ့မျက်စိနဲ့အမျိုးသမီးရဲ့မျက်စိမတူ အထို့တူပဲလက်ချေပေါ့လေဘယ်နေရာပဲကြည့်ကြည့်အမျိုးသားနဲ့အမျိုးသမီးဆိုတာမတူသူကွက်ကွက်ပြားပြားပေါ့ဖွဲ့ပြားထားတာဒါဘာဝယုတ်တွေကစွန့်ရည်တက်တိအဲ့တော့ဆိုတဲ့အတွက်ကြောင့်ဒီခန္ဓာကိုယ်အနှံပြမှာ ပြောချင်တာကဒီဘာဝယုတ်ရှိနေတဲ့အတွက်ကြောင့်ခုနဓာတ်ခွက်ကြည့်လိုက်တယ်ဓာတ်ခွက်ပြီးတဲ့အခါမှာခုနသွန်တော်ဒီဘာဝယုတ်တွေဒီရည်လင်းတဲ့ထဲမှာပါတယ်အကြည်ယုတ်ထဲမှာတော့မပါဘူးမပါတဲ့အတွက်ကြောင့်သူကဘာလုပ်တော့ ဒီဓာခွက်ကြီးကတော့ယုတ်ကလတ်တွေကြီးတွေ့ပြီဆိုရင်အဲ့ယုတ်ကလတ်တွေကခုနမကြည့်တဲ့ယုတ်ကလတ်တစ်ခုကိုယူလိုက်တို့ဒီဘာဝယုတ်ဘာဝယုတ်ကိုရှုကျင်နေဆိုတဲ့ကဒီခန္ဓာကိုယ်ပေါ့ခန္ဓာကိုယ်ကိုခုနဓာခွဲကြည့်လိုက်ဓာခွဲကြည့်လိုက်လို့ခုနဟိုယုတ်ကလတ်တွေမြင်ပြီဓာကြီးလေးပါဆက်ကြည့်လို့ယုတ်ကလတ်တွေမြင်ပြီဆိုတဲ့အခါကျတော့ဘာလို့ရတော့အဲ့ဒီယုတ်ကလတ်တွေထဲမှာခုနမကြည့်တဲ့ယုတ်ကလတ်မကြည့်တဲ့ယုတ်ကလတ်ကိုသိသိထားရတယ် မကြည်တဲ့ယုတ်ကလကိုသိသိပြီးတဲ့အခါကျတော့အဲ့ဒီယုတ်ကလမှာဒီဆိုကြပါစို့အမျိုးသားဆိုလေကိုဒီယောက်ျားဟုတ်တီချောင်းတီရပြောဒီပုရိသဘာဝယုတ်ကိုရှုမျိုးသမီးဆိုရင်လည်းမျိုးသမီးကိုတီချောင်းတီရဖြစ်တဲ့ဒီအဋ္ဌိဘာဝယုတ်ကိုရှုပေါ့ရှုတဲ့အခါမှာကကိုသိသိတာတဲ့ယုတ်တစ်ခုပေါ့အဲ့ဒီတစ်ခုမှာပထဝီအာဘောတေဇောဝါယောဝန္နာကန္နာရတ္တဩဇာဇီဝိတလို့ရှုပြီးတဲ့အခါကျတော့အဲ့မှာဘာဝတတကကလပ်ဖြစ်တဲ့အတွက်ဘာဝယုတ်ကိုရှု တော့ကိုယ်ဣဇ္ဇတာမှာရှုရင်အမျိုးသားဆိုလို့ရှိတယ်ခုနအဲ့ဒီအမျိုးသားကိုတီချောင်းတီရရုပ်ကလေးသွားပြီးတော့တွေ့လေအဲ့ဒါကဘာလဲလို့မေးတဲ့အခါကျတော့ရေပုံရတော့ဦးဇင်းတို့ယောဂီတွေကအတွေ့အကြုံနဲ့ဆရာသမားတွေစီမှာစီးပူးပြီးတော့ဦးဇင်းတို့ယောဂီတွေကအတွေ့အကြုံနဲ့စမ်းစစ်ကြည့်တဲ့အခါအမျိုးသားဆိုလို့ရှိရင်သူကခက်မာတဲ့သဘောလေးကိုပေါက်တော်ပြီးတော့ယောဂီကနားလေခက်မာတဲ့ဒီဟိုတိမ်ရော့တိမ်မွေ့ပါတယ်ဒါကတိရတာက အဲ့တော့ဒီယုတ်ဒီအမြဲတမ်းငယ်တဲ့ဒီယုတ်ကလကလေးထဲမှာဦးဇင်းတို့ဓာတ်ခွက်နေတာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာဒီဘာဝယုတ်ကိုသွားရှုတဲ့အခါအမျိုးသားဘာဝယုတ်ဒီခက်မှမှုလေးတို့ညံထဲမှာထင်လာတာအခြေပုံရအများတယ်အဲ့လိုညံခက်မှမှုလေးအနေနဲ့ဒါညံထဲမှာထင်လာလို့ရှိရင်သူဒီခုနပထဝီအဘောဒေသောဝါယောဘောနကဏ္ဍဆိုတဲ့ပထဝီနဲ့တော့မတူတဲ့သူကဟို ခတ်မာမှုအနေနဲ့ယောဂီကအတုဉဏ်နဲ့မှတင်တာတင်လာလို့ရှိရင်ဒါဒီပုရိသဘာဝရုပ်ရရမျိုးသမီးတွေလည်းထို့တူပဲမျိုးသမီးကိုဒီကြောင်းသိရဖြစ်တယ်ဒီခန္ဓာကိုယ်နံပြမှာဒီအဋ္ဌိဘာဝရုပ်တွေကလည်းရှိနေတာဖြစ်တဲ့အတွက်ကြောင့်ဘယ်နေရာကယောဂကိုပဲဖြစ်ဖြစ်ဖမ်းပြီးတော့တက်ခွဲပြီးကြည့်လိုက်လို့ရှိရင်အဲ့ဒီမှာခုနပြောတဲ့ဟိုနုညံ့မှုတိမ်မွင့်မှုတွေအနေနဲ့ပေါ့ယောဂီရဲ့ဉာဏ်မှာထင်ရှားလာတယ်ထင်ရှားလာလို့ရှိရင်တော့ဒါကိုဒါဘာဝယုတ်ဒါဆိုရင်အစ္စတအနေနဲ့ရှုရင်တော့အမျိုးသားဒီဒါ ပုရိသဘာဝယုတ်တစ်မျိုးပဲရှုရအမျိုးသမီးတွေလည်းအဋ္ဌိဘာဝယုတ်တစ်မျိုးပဲရှုရရှုရရင်ဦးဇင်းတို့ကဒီယုတ်28ပါးကိုကိုအောင်ရှုရမှာ ဖြစ်တဲ့အတွက်ကြောင့်ညာတပရိညာကံမှာကိုအောင်ရှုရမှာဖြစ်တဲ့အတွက်ကြောင့်ဥမာအမျိုးသမီးတယောက်ကပုရိသဘာဝယုတ်ကိုရှုကျင်တယ်ဆိုတာအိဇဒမှာရှုလို့မရတော့ဗိဓာကိုပြောင်းရှုရထို့တူပဲအမျိုးသားကလည်းအဋ္ဌိဘာဝယုတ်ကိုရှုကျင်တယ်ဆိုကိုအိဇဒမှာရှုလို့မရတော့အဲ့တော့ဗိဓာကိုပြောင်းရှုရဒါကတော့ဗိဓာအရှုကိုဒီဒီကြောင့်ဒီမှာကျတော့အကျုံးဝင်လာတာ အဲ့လိုမျိုးနဲ့ဦးဇင်းတို့ဒါဟိုရှုလို့ရှိရင်တော့ဗိဓာရှုခွက်ကြတော့ဆိုကြပါစို့ဟိုဗိဓာကိုပုဂ္ဂိုလ်တဦးတယောက်အနေနဲ့တော့သူကခွဲပြီးတော့မရှုရအောင်ဗိဓာရင်တူညီတဲ့အတွက်ကြောင့်ခြုံငုံပြီးတော့အရင်ဆုံးရှုရရှုတဲ့အခါမှာဆိုကြပါစို့ကိုယ်အစ္ဆတမဟုတ်တာပေါ့ကောင်းတာတော့အကယ်၍ဟိုကိုယ်နဲ့နှီးကြရင်တော့အဲ့ဗိဓာဟိုဒီယောဂီတူတယောက်ကိုပေါ့လှမ်းပြီးအောင်ယူပြီးတော့အဲ့မှာသူကဓာကြီး၄ပါးရှုဓာကြီး၄ပါးရှုပြီးလို့ရပြီဆိုလို့ရှိရင် အဲ့ဒီမှာရှိတယ်ခုနယုတ်ကလတ်တွေကြီးတွေကွဲသွားပြီယုတ်ကလတ်တွေကိုလိုက်ပြီးတော့အကုန်လုံးရှုပေါ့ခုနကိုလေ့လာပြီးတဲ့အတိုင်းမှာဗရဝိယဘောတေသောဝါယောဟောနာကန္နာတတဩဇာဇီဝိတာပြီးတော့သကုကြည်သောတာကြည်ကန္နာကြည်ဒါတွေလည်းရှုလို့ရတယ်။ဒါဆိုဒီဘာဝယုတ်ကိုတော့မယ်ဆိုရင်ခုနပြောတဲ့ပုရိသဘာဝမျိုးသမီးတယောက်နဲ့နဲ့ပုရိသဘာဝယုတ်ရှုမယ်ဆိုခုနအပြင်ဗိဒမှာရှိတဲ့ခုနမကြည်တဲ့ယုတ်ကလတစ်ခုပေါ့အဲ့မကြည်တဲ့ယုတ်ကလတစ်ခုမှာဇီဝိတာတွေရှုပြီးပြီးဆိုရင်အဲ့မှာ ဒီဘာဝယုတ်ကလေးကိုကြိုးစားပြီးတော့ဉာဏ်နဲ့ဆင်ခြင်ရှုကြည့်ရှုကြည့်ရင်တော့ခုနပြောသလိုပဲမိမိအစ္စဒမှာတွေ့ထားတဲ့ဘာဝယုတ်နဲ့မတူညီသောပေါ့မတူညီသောဆိုတာပုံသဏ္ဍာန်တွေဒီနေရာမှာပရမတ္ထအဆင့်ကိုရောက်သွားရင်ပုံသဏ္ဍာန်တွေဘာတွေဘာမှမရှိတော့တဘာဝဒီသဘောတရားတက်တက်တာဖြစ်တယ်တကယ်တဘာဝအရှိသဘောတရားတက်တက်ကိုသွားတွေ့မယ်တွေ့တဲ့အခါမှာမိမိဉာဏ်ထဲမှာစောစောကအစ္စဒမှာသိသိထားတဲ့မမျိုးသမီးတယောက်အနေနဲ့အဋ္ဌိဘာဝယုတ်နဲ့မတူညီသောပုရိသဘာဝယုတ်ဆိုတဲ့ဒီခက်မှာမှု ကြံသောဒီသဘောတရားလေးတစ်ခုကိုသွားပြီးတော့တွေ့အကယ်၍မျိုးသားဖြစ်လည်းပဲမိမိအစ္စဒမှာသိသိထားတဲ့ပုရိသဘာဝယုတ်နဲ့မတူညီသောဗဟိတမှာအဋ္ဌိဘာဝယုတ်လေးတစ်ခုကိုသွားပြီးတော့ညံထဲမှာနုညံ့တိမ်မွေးမှုအနေနဲ့ညံထဲမှာထင်ရှားလာထင်ရှားလာလို့ရှိရင်တော့ဒါဒီဘာဝယုတ်ကိုရှုပဲအောင်မြင်ပြီဒီလိုပြောလို့ရတယ်အဲ့လိုရပြီဆိုလို့ရှိရင်ဘာလို့ရတော့ကျွန်တော်ရုပ်စစ်ထဲမှာကျန်တာကဘာကျန်လို့ဆိုဟရိယဝတ္ထုယုတ်ကျန် ကရယဝတ္ထုယုတ်ကတော့ဦးဇင်းတို့ဒီနှလုံးဝင်ဝင်ကျင်မှာရှုရနှလုံးဝင်ဝင်ကျင်မှာရှုလို့ချင်းသူလည်းပဲမကြည့်တဲ့ယုတ်ကလတစ်ခုပဲအဲ့မှာပထဝီယာဘောတေဇောဝါယောဝဏကဏရတ္တဩဇာဝဏကဏရတ္တဩဇာဇီဝိတအထိရှုပြီးပြီဆိုကြတယ်ဇီဝိတနေရှုပြီးအဲ့ယုတ်ကလေးတစ်ခုမှာဒီခရယဝတ္ထုယုတ်ကြီးသူကဒီနန္တရားတွေကမိတွဲဖြစ်ရနန္တရားတွေကမိတွဲဖြစ်ရဒီဟရိယဝတ္ထုဆိုတဲ့အတွက်ကြောင့်အဲ့နန္တရားတွေကမိတွဲဖြစ်ရဖြစ်တဲ့ဒီသဘောတရားလေးတစ်ခုကိုသူကတစ်ခါထပ်ပြီးတော့ရှုရ ရှုနေပဲအဲ့လိုပဲဒီယောဂီကထက်ကထက်ကတော့ဒီဘိုင်းနေမှာတော့ကြိုးစားပြီးတော့ရှုရတာပေါ့ရှုလို့ရှိရင်သူကဒီနန္တရားတွေကဒါမှီတွဲဖြစ်ရာဟိုဝိတုအနေနဲ့ပေါ့ယောဂီရဲ့ဉာဏ်ထဲမှာသင်ကြားလာတယ်သင်ကြားလာလို့ရှိရင်တော့ဒါရုပ်စစ်တွေကုန်ပြီရုပ်စစ်တွေကုန်လို့ရှိရင်ဘာလို့ရတော့အဲရုပ်အတုတွေကိုလည်းဆက်ပြီးတော့ရှုရတယ်အဲ့တော့ဒီနေရာမှာတို့တကကြီးဒီကမာကြီးတို့ကြိုပြီးတော့ပြောခဲ့ခြင်းတာတခုကတော့ဦးဇင်းတို့ဝိပဿနာရှုရင်တော့ရုပ်အစစ်တွေကိုပဲရှုရတယ်ရုပ်ရုပ်အတုတွေကိုမရှုရဘူး ဒါကိုလည်းနားလည်ထားတယ်အဲ့တော့ဝိပဿနာ ရှုပြီဆိုရင်ဒီပရမတ္ထဓာတ်သားအစစ်ဖြစ်တဲ့ရုပ်အစစ်တွေကိုပဲလက္ခဏာကြီးသုံးတန်တင်ပြီးတော့ရှုရတယ်တွန်းတော့ဒီညာနာပရိညာကံမှာဝိပဿနာမရောက်သေးဘူးကိုဦးဇင်းတော်ဒါဝိတုဒ္ဓိနဲ့ကြည့်မယ်ဆိုဒိဋ္ဌိဝိတုဒ္ဓိပဲရှိသေးတယ်ဘဘကကင်္ကာဥဒနာဝိတုဒ္ဓိတို့မကမကညာနာတဒနာဝိတုဒ္ဓိတို့အစင်ပေါ့မကမကညာနာတဒနာဝိတုဒ္ဓိရောက်မှာဝိပဿနာစပြီးတော့ဒါဟိုရှုရတယ်အဲ့တော့အဲ့ဒီအစင်မဟုတ်သေးတော့ခုဒီဒိဋ္ဌိဝိတုဒ္ဓိခန်းမှာ ဒီပညာစကံစပြီးတော့ဟိုခြေလန်းတက်တဲ့ဒီပညာစကံပေါ့ညာတပညာကံမှာတော့သူကရုပ်တရားတွေအကုန်လုံးကိုရှုပွားသုံးသိသိကြရတယ်။နံတရားတွေအကုန်လုံးကိုလည်းရှုပွားသိကြရတယ်။အဲအဲ့လိုတော့ကိုကနားလည်ထားပြီ။နားလည်ထားပြီးတော့အဲရုပ်တရားပရမတ္ထအစစ်မဟုတ်သောတရားတွေကိုလည်းဝိပဿနာရှုနေပါလား။သိသိနေရပါလားလို့ဒီလိုတော့အတိမမားစီဘူး။ဒါကညာနာပညာကံအနေနဲ့တည်တင်တည်လိုက်တဲ့တရားတွေကိုတည်ဖို့အရေးကိုဒါရုပ်အတုတွေကိုဆက်ရှုရတာဖြစ်တယ်။ ဒါမဲ့ဝိပဿနာပိုင်းရောက်ခဲ့ရင်တော့မက္ကမက္ကညာဏတဒနာဝိတ္တုဒီပိုင်းရောက်ရင်တော့ဒါရုပ်စစ်တွေကိုပဲဒါလက္ခဏာကြီးသုံးတန်တင်ပြီးဝိပဿနာရှုရမယ်လို့ဒီလိုသဘောကျရမှာဖြစ်တယ်ပေါ့အဲ့ဒါကောင်းပြီအဲ့တော့ဒီရုပ်စစ်တွေကိုအလုံးရပြီဆိုတဲ့သူတော်ကောင်းကရုပ်တုတွေကိုဆက်ပြီးတော့ရှုရမှာဖြစ်တယ်အဲ့ရုပ်တုတွေရှုွက်ကူတော့ဦးဇင်းတို့နောက်တစ်ပတ်မှာဒါဆက်ပြီးတော့ဟောကြနာကြကြရအောင်အဲ့တော့ဒီတစ်ပတ်မှာတော့ဒီမှာပဲ ဦးဇင်းတို့ဒီဒိဋ္ဌိဝိတ္တုဒ္ဓိကံဉာဏ်ပညာစကံစတဲ့ပေါ့တိရသမารိပညာတိခါသုံးရမှာပညာစကံကိုစတင်လှမ်းတဲ့အပိုင်းလေးနဲ့ယုတ်တရားတွေကိုပရမတ္ထတတဒီစိုက်အောင်ဒါရှုပွားသိသိပုံလေးကိုဒီမှာပဲဦးဇင်းတို့ဒီတစ်ပတ်အဆုံးသတ်ကြအောင်ဆိုဒါကြောင့်မို့လို့ပညာစကံအရာပညာတရားဒီတတ်တော်ဒီဆိုအင်မတန်မှအရေးကြီးတယ်သူကဇက်ကျင်ပဲဖြစ်တဲ့မောဟလို့ခေါ်တဲ့ဒီတရားကတော့တတ္တဝါတွေကိုစင်းရဲဒုက္ခအတွင်းကို တခါတည်းတက်ဆင်းအောင်ဆွဲခုံသွားတဲ့တရားလို့ဒီလိုကွက်ကွက်ပြားပြားနားလည်ပြီးထိုမောဟဆိုသောအညစ်အကြေးတကအညစ်အကြေးထဲမှာအဆိုးဆုံးသောအညစ်အကြေးကနေယုံထွက်နိုင်ပြီးတော့ဒါပညာတိဟုသောအလင်းရောင်အောက်ကနေမိမိတို့ရဲ့ဘဝတွေကိုတဆင့်နဲ့တဆင့်ကောင်းမွန်အောင်မိမိတို့ကိုယ်တိုင်တည်ဆောက်နိုင်ပြီးနောက်ဆုံးမှာမိမိတို့လိုလားတောင့်တအပ်တဲ့ ဘဝဒုက္ခသန္တနာဒုက္ခသင်္ခါရဒုက္ခတို့ဤလွတ်မြောက်ရာနိဗ္ဗာန်ကိုကိုဒီကိုဒီမျက်မှောက်ပြုနိုင်သည့်တိုင်အောင်ကျင့်ကြံကြိုးကိုအထုံနိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ